ဇန်နဝါရီလ1ရက်နေ့တောက်ကြာနေ့နန္ဒခင်း9နာရီနဲ့မိနစ်20တိတိမှာတရားပွဲများစတင်ပါသည်ဒီနေ့2020ခုနှစ်ကပထမဆုံးနှစ်နန္ဒခင်းမင်္ဂလာခါကလာဖြစ်တဲ့အတွက်ကြောင့်မလို့အားလုံးသောတရားနာပရိသတ်ယောဂီသူတော်စင်ပေါင်းနေတို့ကကဘာသူကဘာသားအားလုံးသောတ attva များတို့သည်ဘေးရန်ခတ်သိမ်းကင်းကြပါစေ။ကြောင်းကြခတ်သိမ်းကင်းကြပါစေ။ဆင်းရဲခတ်သိမ်းကင်းကြပါစေ။ယောဂဗျာကင်းဝဉ္ဇဉ်ကင်းကြပါစေ။ စည်းဝါးလာလာပါအုပ်စားများလည်းတိုးတင်နေကြပါစေတယောက်နဲ့တယောက်ချစ်ချစ်ခင်ခင်ညီညီညွတ်ညွတ်နဲ့လောကကြီးညီညွတ်ချင်းတရားများနဲ့ပြည့်စုံကြပါစေလို့ဦးဇင်ကရှေးဦးစွာမင်္ဂလာနှစ်သက်မင်္ဂလာဆုတောင်းများဖြင့်ဒီတရားသဘင်ကိုစတင်ပြီးတော့ဖွင့်လှစ်ပါတယ်ဒီနေ့အလုပ်ပေးလဲနောက်ဆုံးနေပေါ့နော်အမှန်ကတော့မနေ့ကအဆုံးသတ်ဖို့ပါသို့တော့မနေ့ကတော့ခြားကဘလို့လုံပြီးတော့မှ ပါဇက်ထဲပေါ်လာမှမသိဘူးဂျာတရားဝင်သွားတယ်ဂျာပေါက်တရားတနာကြီးဂျာသွားတယ်ဟလားအဲ့တော့မနေ့ကတော့ငါကအလုပ်ပေးတကယ်အဆုံးသတ်မှာမနေ့ကအဆုံးသတ်မှာဒီနေ့ကတော့မနေ့ကဟောတဲ့တရားကဒီနေ့ဟောရမှာဒါတော့ဟောဘက်နေ့ဒီဘက်ကပြောင်းပြန်ဖြစ်သွားတယ်အခုတော့ကိစ္စမရှိပါဘူးပါသွားရင်ပြီးတာပါပဲအဲ့တော့မနေ့ကတော့ငါအဆုံးသတ်ဖို့ကြံတဲ့တခုကြံခဲ့တယ်ဒါလေးကအဆုံးသတ်ပေးရမယ်နော်သူရှိကဟာလေးကိုနည်းနည်းလေးပြန်ပြီးတော့ ပြန်ဆက်ပေးလိုက်ရင်ရှေ့မှာတော့ငါဘာတွေပြောခဲ့ပြီလဲဆိုရင်အဝိနိဘောဂယုတ်၈ပါးပြောခဲ့ပြီးပြီနော်အဝိနိဘောဂ၈ပါးဆိုတာကတော့အဓာကြီး၄ပါးကိုရင်စပြောပါပြန်ပြောမယ်ဆိုရင်ဟိုးနောက်ကိုထပ်သွားလိုက်ကြစို့ပြန်ပြီးတော့ဟာလာဒီနေ့ကနောက်ဆုံးဆိုတော့ review လေးပြန်လုပ်လိုက်တာပေါ့ ပရမစခဲ့တာကပရမတ်နဲ့ပညာအကြောင်းကိုစခဲ့ပါတယ်တကယ်မရှိအဲတကယ်အစစ်မှမရှိတဲ့တရားကနော်ပညာတကယ်ရှိတဲ့တရားကပရမတ်နော်ဒါတော့သစ္စာအနေနဲ့ပြောကြည့်မယ်ဆိုလို့ရှိရင်တော့အာအပြောအမှန်တရားလောကမှာပြောတာအမှန်လောကမှာအမှန်အနေနဲ့ပြောတာတော့ပညာတရား နော်ဒါတော့အပြောအမှန်အပြောတော့မှန်တဲ့တကယ်တော့မရှိဘူးဒါကြောင့်မလို့အပြောတော့မှန်တဲ့အတွက်အပြောအမှန်တရားကပညာသဘောအမှန်တရားကပရမတ်ဒါကိုသစ္စာလို့ခေါ်ရင်သမုဒိသစ္စာနဲ့ပရမတ်ဒါသစ္စာလို့အဲ့ဒါလိုခေါင်းတင်ပြီးတော့စခဲ့ပါတယ်ပြီးတော့မှပညာအကြောင်းနော်လောကမှာတကယ်မရှိဘဲနဲ့ခေါ်လို့သုံးဆွဲလို့ရယုံလေးပေးထားတဲ့နာမည်တွေအလုံးကဒါပညာတွေပါတဲ့အဲ့ဒီပညာမှာလည်းပဲတကယ်ရှိတဲ့အရာကိုပေးထားတဲ့ပညာနဲ့တကယ်မရှိတဲ့အရာကိုခေါ်လို့ရအောင်တည်တည် ပြင်းထားတဲ့ပညာလို့နှမျိုးရှိပြန်ပါတယ်တကယ်ရှိတဲ့ရုပ်တို့နာမ်တို့လို့ဝေဒနာတို့တင်ညာတို့ဖတ်တာတို့စေတနာတို့လိုဟာမျိုးကြတော့တကယ်ရှိတာကိုပေးထားရတဲ့နာမည်ဖြစ်လို့ပညာဖြစ်လို့ဝိဇာမာနပညာဗာပညာတယ်လေဝိဇာမာနပညာပါဗျာအာဝိဇာမာနဆိုတာတကယ်ရှိတယ်ဒါတော့တကယ်ရှိတဲ့သဘောတရားဆိုပေမဲ့လည်းနာမည်မရှိရင်ခေါ်လို့ရပါမလားမရပါဗျာမရဘူးအဲ့ဒါကြောင့်မလို့သူ့ကိုသူ့နာမည်ပေးရတော့ဝိဇာမာနပညာခေါ်တယ် အေးယောက်ျားမိန်းမခြေတွေလက်တွေကြတော့ရှိတာမဟုတ်ဘူးသူကတကယ်အစစ်အမှန်မှကဓာတ်တွေပဲရှိပြီးတော့အဲ့တော့တကယ်မရှိတာတွေကိုနော်ခေါ်လို့သုံးဆွဲလို့ရယုံလေးပဲပေးထားတဲ့ယောက်ျားမိန်းမခေါင်းခါခြေလက်စတာတွေကတော့မရှိဘဲနဲ့ပေးထားတဲ့ပညာဖြစ်လို့အဝိဇ္ဇာမာနပညာလို့ဒီလိုပညာနှစ်ခု꿰မသွားဘူးလားကွဲပါတယ်ဗျာအဲဒါတော့ပညာနှစ်ခုကွဲပုံလေးကနေပြီးတော့နောက်တော့ပညာတွေအသုံးများတာလေးလေးခုလောက်ပြောပါတယ်ရှိသမျှသိရှိသမျှတွေကိုနာမည်အနေနဲ့ပေးထားတဲ့ပညာကဘာပညာလဲ နာမပညာပါဗျာနာမပညာအဲ့ဒါတွေနောက်ပြီးတော့မှအတုံးခဲတွေဖြစ်သွားတဲ့ခါကျတော့ဓာတ်ဓာတ်ဓာတ်ဓာတ်သဘောကနေအမုံမွားအတုံးခဲပုံပဒရနေပေါ်လာတယ်ဒါတော့အတုံးခဲကြီးတွေဖြစ်လို့ရှိရင်တော့ဘာလိလို့ခဏပြင်းပြင်းရအဲ့ဒါတွေကနေပုံပန်းတရဏကြီးတွေယောက်ျားတဏ္ဍမိမတဏ္ဍအိမ်ကြောင်းကားစသည်ဖြင့်ပေါ့နော်အဲ့ဒါလိုပုံပန်းတရဏတွေပေါ်လာပြန်ပြီဆိုရင်တော့ တန်ဌာနပညာပါဗျာအေးအစိတ်အစိတ်ကလေးတွေကိုစုပေါင်းထားတဲ့ဟာမျိုးဥပမာလူဆိုလို့ရှိရင်ခေါင်းခါခြေလက်ကိုထတာတွေစုပေါင်းထားတယ်ဒါဆိုရင်ဘာခေါ်မလဲတမူဟပညာပါဗျာတမူဟပညာတဲ့ဒါကအသုံးများတဲ့ဟာတွေပြပါတယ်ဒါတော့ဒါကပညာသဘောလေးဒါအချင်းချုပ်လေ့လာခြင်းမှာနောက်တကယ်မဖောက်မပြန်မှန်ကန်တဲ့သဘောအထင်ရှားရှိတာကိုကြတော့ပရမတ်လို့ခေါ်တယ်နော်သူက သူ့ရဲ့သဘောတဘာဝကိုဘယ်တော့မှစွန့်လွတ်ပြောင်းလဲသွားတယ်ဆိုတာမရှိဘူးတသမတ်ထက်ကြိုက်တဲ့နေရာထားကြိုက်တဲ့နေရာနေကြိုက်တဲ့အချိန်မှာเนาะသွားကြည့်ဒီသဘောကပြောင်းလဲဖောက်ပြန်ခြင်းမရှိဘူးဒါကြောင့်မလို့เนาะမဖောက်မပြန်အမှန်တည်းအထင်ရှားရှိတဲ့သဘောတရားကြတော့ဘာလို့ခေါ်လဲပရမတ်ပါဗျာပရမတ်လို့ခေါ်တယ်เนาะဒါကြောင့်အထင်ရှားပြင်ရှိတော်လဲပဲဒီပရမတ်တရားမှာကသူကဓာတ်သဘာဝတက်တက်ကလေးဖြစ်နေเนาะတီးရှိတာဖြစ်တဲ့တို့တို့မှာအကောင့်ထဲအလုံးရအတိုးရှိအလေးပေါ့ နော်ဒါမျိုးတွေမရှိဘူးတဘာဝတရားတည်တဲ့ဓာတ်တည်တဲ့ကလေးဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကိုတိုင်းတာလို့နော်တိုင်းထွာလို့အဲ့လိုမျိုးတော့မရဘူးဒါတော့လက်နဲ့တိုင်းတာလက်နဲ့ကန်ကြည့်လို့တိုင်းတာလို့မရတော့လည်းပဲသူ့ကိုဘာပြင်းနဲ့ကြည့်မြင်ရလဲဆိုတော့ညာမျက်စိနဲ့ကြည့်မြင်ရတယ်အဲပဂရိမျက်စိနဲ့တော့မြင်နိုင်မှာမလားမမြင်နိုင်ပါဗျာမရှိမမြင်နိုင်ဘူးဒါတော့ညာမျက်စိနဲ့ကြည့်မှသာသိနေတဲ့သဘောတရားဖြစ်ပါတယ်ဒါတော့ညာကိုသုံးရမှာပေါ့နော်ဒါတော့ပရမတ်ဆိုတဲ့မဖောက်မပြန်သဘောတသမတ်တည်းရှိတဲ့ထက်မှာ ရှိတာကနော်အမျိုးအစားကြည့်မယ်ဆိုရင်၄မျိုးကွဲပါတယ်စိတ်စေတသိက်ယုတ်နိဗ္ဗာန်လို့ဘယ်နှမျိုးကွဲသွားလဲ၄မျိုးပါဗျာ၄မျိုးကွဲသွားတယ်နော်အဲ့တော့၄မျိုးကွဲတော့ဒီနိဗ္ဗာန်ကတော့ तू ကဝိပဿနာရှုတဲ့နေရာမှာမပါတော့သူ့ကိုယ်တော့ထားခဲ့ရတော့မှာပေါ့နော် तू ကမလို့တော့ဘူးလေဒါတော့ဒီပရမတ်ထဲမှာဒီဒီ၃မျိုးပဲဝိပဿနာရှုရတယ်နိဗ္ဗာန်ကရောက်ရမယ်ဆက်ရောက်ရမယ်နေရာဒါကြောင့်မလို့ နော်ပရမတ်ကိုနှစ်ခါထပ်ခွဲလိုက်တော့နော်ရုပ်ပရမတ်နဲ့နာမ်ပရမတ်လို့ဒီလိုကွဲမသွားဘူးလားကွဲပါတယ်ဗျာကွဲသွားတယ်ဒီကြံတဲ့ထဲမှာနော်ရုပ်ပရမတ်နာမ်ပရမတ်လို့ဒီလိုကွဲသွားတယ်ဒါတော့ရုပ်ကလည်းပဲသူ့ရဲ့သဘာဝကအမြဲတမ်းပြောင်းလဲနေတဲ့အတွက်ရုပ်ကိုဒါဖောက်ပြန်တယ်ဖောက်ပြန်တဲ့သဘောလက္ခဏာကဘယ်ရုပ်မှာပဲကြည့်ကြည့်အတူတူပဲနော်ဒါကြောင့်မလို့ဖောက်ပြန်ခြင်းသဘောထင်ရှားရှိလို့သူ့ကိုပရမတ်နော်ဒါဖောက်ပြန်တာကပါဠိလိုရူပ ရူပကိုဒါသူ့နာမည်ပေးလိုက်တာတော့ရူပဆိုတဲ့စကားလုံးကတော့ပရမတ်ဟုတ်ပါမလားမဟုတ်ပါဗျာ तू ကဘာဖြစ်နေတာလဲအမြင်ပညာပါဗျာအမြင်ပညာဒါတော့အဲ့ဒီအမြင်ပညာနောက်ကွယ်မှာရှိနေတဲ့တခုနဲ့တခုသဘာဝမတူတာလေးတွေအများတန်းပြောင်းပြောင်းနေတဲ့သဘာဝလေးကြတော့ပရမတ်ပါဗျာပရမတ်အဲအဲ့ဒါလို့နာမည်စကားလုံးနဲ့ခွဲရမယ်နာမပညာနာတရားလည်းဒီတိုင်းပဲဥပမာဆိုကြပါစို့ဖတ်တာပေါ့နော်ဖတ်တာဆိုတော့ဖတ်တာဆိုတဲ့စကားလုံးကြီးကတော့ဘာလဲပညာပါဗျာနာမည်ပညာနော် ဒါပေမဲ့ဒီဆက်သွဲတဲ့သဘောထိဆက်တဲ့သဘောအဲ့ဒီခါမှာဆက်သွဲမှုသဘောတဘာဝလေးကြတော့ပရမတ်အဲ့ဒါအဲ့ဒါဟာနံပရမတ်ပေါ့နော်ဒါနံအုပ်စုတွေမှာပါလို့ဒါတော့ယုတ်ပရမတ်ထဲမှာကြတော့နော်ယုတ်က28ပါးရှိတယ်သို့တော်လည်း28ပါးအကုန်လုံးကိုလေ့လာဖို့မလိုပါဘူးနော်အဓိကကအထက်ကလယုတ်7ပါးတဲ့နော်ပထဝီအာဘောဒေဇောဝါယောဝနာကနာရတဩဇာဒီ7ပါးလောက်ကိုနော်မိမိကလေ့လာမိရင်ဒါဝိပဿနာရှုတာလုံလောက်ပါပြီအသိဉာဏ်က ဒါရုပ်ပရမတ်ထဲမှာလေ့လာချက်ပါနာကတော့အကျဉ်းအဖြစ်89အကျဉ်း120တပါးရှိတယ်ဒါကစိတ်ပြောတာ sorry စိတ်ကနော်အကျဉ်း89အကျဉ်း120တပါးသူနဲ့တွဲပြီးတော့ဖြစ်တာကြတော့52ပါးအလုံးပေါင်းရင်တော့အဲတကယ်တော့ဒါတစ်ခုပဲရှိတယ်နော်တက်နဲ့52နဲ့ပေါင်းရင်ဘယ်နှပါးရှိလဲ53အဲအဲ့ဒါအဲ့ဒါ50နန်153ပါလို့ခေါ်တယ်နော်ဒါစစ်က အမျိုးအစားအဖြစ်ရေးတွက်ထားလို့ကောက်လို့တာနော်ကိုယ်ရနေတာတကယ်တမ်းကျတော့စိတ်မှန်သိတတ်တဲ့သဘောတစ်ခုပဲရှိတယ်။သိတတ်တဲ့သဘာဝအနေနဲ့ကြည့်သူတစ်ခုပဲတစ်ပဲ။သို့တော်လည်းနော်သူ့ရဲ့ဘုံဖြစ်ရဌာနတွေအုပ်စုတွေခွဲလိုက်တော့အဲ့ဒီအုပ်စုတွေကြောင့်မလို့များသွားတာ။ဘယ်စိတ်မဆိုကောင်းကောင်းမကောင်းကောင်းနော်ဝိပဖြစ်ဖြစ်ကရိယာဖြစ်ဖြစ်သိတာတစ်ခုပဲရှိတယ်။သို့တော်သူတို့အုပ်စုတွေခွဲပြီးတော့မှဘုံတွေနော်အနှိမ့်အမြင့်တွေခွဲလိုက်တော့အဲ့ဒီကြမှာများသွားတာနော်။တကယ်တမ်းတော့သိတဲ့သဘောသဘာဝအဖြစ်တစ်ခုပဲရှိလို့သူ့ကိုတက်ပဲကောက်ရတယ်။ နော်တက်လို့ပဲကောက်လို့ရတယ်နော်ဒါတော့တက်ရဲ့နောက်ကကျတော့ခွဲလို့မရဘူးအဲကျတော့တီးတန့်စီကောက်နေတဲ့အတွက်တက်ရဲ့52ပေါက်53ဒါနန်ပညာနန်တေးပညာတဆိုတာတေးပညာတတေးက3ပညာတ50 53 53လို့ပြောတာနော်နန်တေးက53ပါရှိတယ်ဒါကြောင့်အဲ့ဒီကနေပြီးတော့မှခုနကပြောင်းလဲတတ်တဲ့သဘောသဘာဝနဲ့မပြောင်းလဲတဲ့သဘောသဘာဝလေးကဥပမာလေးပြောပါတယ် တစ်ပင်တစ်ပင်ကိုကြည့်လိုက်မယ်ဆိုရင်နဲ့တစ်ပင်ကနေပြီးတော့မှနောက်ခုတ်လဲလိုက်တဲ့နောက်တော့တစ်တုံးလို့ခေါ်တဲ့နောက်တော့အဲ့ဒါကိုလှီးဖြတ်လိုက်တော့တိုင်လို့ခေါ်တဲ့အဲ့ဒါကိုခွဲဆက်လိုက်တော့ပြင်းလို့ခေါ်မယ်အဲ့ဒါကိုပရိဘောကလို့တော့ဇပွဲလို့ခေါ်မယ်သုံးမရလို့ကြိုးကျက်ကြတော့ထင်းချောင်းလို့ခေါ်တယ်ထင်းချောင်းကိုမီးဆက်လိုက်တော့ပြာလို့ခေါ်မယ်ဟောပြောင်းမသွားဘူးလားြောင်းပါတယ်ဗျာပြောင်းသွားတာအစင်းစင်းအစင်းစင်းပြောင်းသွားတာအဲ့ဒါပြညတ်ပဲပြညတ်ဆိုတာကတသမတ်ထဲကိုမနေတာသို့တော်လည်းပဲထားပါတော့ဗျာအသားအနေနဲ့ကန်ကြည့်မယ်ဆိုရင်တစ်ပင်ကနေပြီးတော့မှထင်းချောင်းဘဝတီဆိုကြပါစို့ကန်ကြည့်ရင်တော့မားတဲ့သဘာဝလေးတွေအထက်မှာရှိမနေဘူးလား ရှိပါတယ်ခင်ဗျာရှိတယ်ရှိတယ်တခါတည်းညံနဲ့မှစိအော်ဒါမားတဲ့ပထူတက်ကြီးတွေရှိနေတာပဲလို့သိတယ်အဲ့ဒါပြောတာတကယ်လို့ကံအဲ့ဒီထင်းကြောင်ကိုမေးရှို့ပြာလေးဖြစ်သွားရင်ကံကြည့်တော့လဲမဖြစ်နေလဲနုညံ့နဲ့နုညံ့နဲ့ပထဝီအဲနုညံ့ပထဝီဒါတော့မာပထဝီနဲ့နုညံ့ပထဝီပဲဒီလိုပဲပြောင်းတာပထဝီကတော့ပြောင်းသွားရဲ့လားမပြောင်းလဲပါဘူးမပြောင်းဘူးသူ့ရဲ့ပထဝီရဲ့တတ္တိရဲ့เนาะ ဟိုဘယ်လိုခေါ်မလဲဆိုရင် plus နဲ့ minus ပဲပြောကြပါစို့အထက်ကိုတင် plus ပေါ့မာမာမာမာမာမာလာမယ်အောက်ကိုကျရင် minus ဆိုတော့ပျော့ပျော့ပျော့ပျော့နုနုသွားမယ်ပေါ့ရေလိုပဲပေါ့0မှနေရင်တော့နှွေလည်းမနှွေဘူး a လည်းမ a ဘူးလေအထက်ကိုတက်ရင်ပူလာတယ်အောက်ကိုဆင်းတော့ a လာတယ်လေ minus 1 2 3ဆိုရင်ဒါရေခက်တဲ့ဟာမျိုးဖြစ်သွားတာ ਉਹ အဲ့ဒီလိုသဘောမျိုးပဲ तू ကအထက်ကိုတက်ရင်မာပြီးတော့တစ်ခါတည်းကျက်ပြီးတော့တောင်းတောင်းဖြစ်သွားတယ်အောက်ကိုဆင်းလာတော့နုနုနုနုပျော့ပျော့ပျော့ဖတ်ဖတ်ဖတ်ဖတ်ကလေးနုနုလေးကန်ပေါင်တာမုံလေးကန်ကြည့်ပါလား ဒါတော့အကျန်းနဲ့အနုဒီနှစ်ခုပဲကွာတယ်အထက်တက်လက်ပထဝီအောက်ဆင်းလက်ပထဝီမာလက်ပထဝီနုညံလက်ပထဝီဒါတော့ပထဝီကပြောင်းရလားမပြောင်းလဲပါခင်ဗျာတက်သားကြီးရတာပြောင်းသွားတာပုံသဏ္ဍာန်နေနဲ့အမျိုးမျိုးအဲ့ဒါကိုဒါတော့အဲ့ဒီလိုမျိုးမပြောင်းလဲတာကိုဒါပရမတ်လို့ခေါ်ပါတယ်ဒါတော့ရုပ်28ပါးထဲမှာပထမအမာခံတက်ကြီးလေးပါးကဘယ်သူတွေလဲဆိုဆိုကြည့်စမ်းပါဗျာပထဝီပထဝီအာဘောအာဘောတေဇောဝါယောပထဝီကဘာသဘောရှိလဲ မာသဘောပျော့သောသဘောအဲနောက်အာဘောကအဘောဓာတ်ကဖွဲ့စည်းသောသဘောယိုစည်းသောသဘောတေဇောဓာတ်ကတေဇောဓာတ်ကပူသောသဘောအေးသောသဘောအဟမ်းအဲဝါယောဓာတ်ကထောက်ကန်သောသဘောလှုပ်ရှားသောသဘောအဲဟုတ်ပြီဒါသဘောလို့ပြောလိုက်ရင်ဘာဘာကိုပြောတာလဲသဘောကဓာတ်ဘာဝပြီးတော့ဓမ္မအဲဓမ္မပါဠိလိုနော် သူ့ကိုခေါ်တော့ပါဠိလို၃မျိုးခေါ်တတ်တယ်တစ်ခါတလေဓာတ်တစ်ခါတလေသဘာဝတစ်ခါတလေဓမ္မဒါကြောင့်မလို့မြန်မာလိုကြတော့ဓာတ်သဘောတရားဆိုကြည့်စမ်းပါဓာတ်သဘောတရားအဲအဲ့ဒါသုံးခုလုံးအတူတူပဲဓာတ်လို့ပြောရင်လည်းသူကအတွင်းကပရမတ်သဘောလေးကိုပြောတာတဘာဝလို့ပြောရင်လည်းအဲ့ဒီသဘောလေးပဲပြောတာဓမ္မဆိုရင်လည်းအဲ့ဒီနောက်ဆုံးအနှစ်မှာကြံခဲ့တဲ့ဟာလေးပြောတာ ဆိုတော့သူတို့ကြတော့ခွဲစိတ်လို့မရတော့တဘာဝတက်တက်ကလေးခေါ်အဲအကြောင်းတခါမြတ်စွာဘုရားကတရဝါရီအခြေအနေကြည့်ဓာတ်လို့ပြောရင်နားလည်မဲ့တင်ဓာတ်နဲ့ပြောသွားတာတဘာဝလို့ပြောမဲ့နားလည်မဲ့တင်တဘာဝနဲ့သုံးတယ်ဓမ္မလို့သုံးမှနားလည်မဲ့တင်ရင်ဓမ္မလို့သုံးတယ်ဒါတော့လူတွေမှာနော်ဟိုဒေတာတစ်ခုနဲ့တစ်ခုအသုံးတော့မတူသလိုပဲဒေတာတစ်ယောက်နဲ့တစ်ယောက်လူတွေမှာတစ်ယောက်နဲ့တစ်ယောက်နားလည်မှုမတူလို့တဘာဝတစ်ခုတည်းအစစ်မှန်တစ်ခုတည်းကိုပဲနာမည်လေးသုံးခွဲခွဲပြီးတော့ပြောင်းပြောင်းပြီးတော့သုံးသွားတာဒါကြောင့်သဘောလို့ပြောရင်အကောင့်ထဲမရှိပါနော် အဲသူတဘာဝလေးတက်တက်ပဲကြံခဲ့တယ်ဒါကြောင့်မြေကြီးမှာကြတော့သူကထောက်ရမိရအခြားသောဓာတ်တွေကသူ့ကိုလာမိပြရလို့အမိပြတဲ့ဓာတ်တဘာဝလေးတစ်ခုကိုပြောတာနော်ဒါမြေကြီးမှာလူသိရှိသိမဲ့တွေမိသလိုဒီဓာတ်တကက်ဗထုဓာတ်နော်မြေကြီးနဲ့တဘာဝချင်းတူလို့သူ့ကိုလည်းနာမည်အတူပေးတယ်ဒါတော့ဓာတ်သဘောပထဝီကိုဓာတ်သဘောကိုလည်းပထဝီလို့ပေးလိုက်တယ်တကယ်တော့ဓာတ်ကသဘောဒီဘက်ကပထဝီမြေကြီးဒါတော့မြေကြီးနဲ့ဒီဘက်ကဓာတ်နဲ့တဘာဝချင်းတူလို့နာမည်ထပ်တူပေးလိုက်တာ နာမည်ထပ်တူပေးတာဒါတော့လူတွေကမြေကြီးဆိုတော့ချင်းပထဝီလို့မသိဘူးလားသိပါတယ်ဗျာသိတယ်မြတ်စွာဘုရားဒါဒါ terms ရွေးတဲ့ခါကျတော့ဩလူတွေသိပြီးသားနဲ့တတ်လိုက်တယ်အမင်းတို့သိတဲ့ပထဝီဆိုတော့တတ်လိုက်တော့ဩမျက်စိထဲမှာနားလေလို့လွယ်သွားတယ်ဩဟာရအသက်မှတ်စရာမလိုတော့ဘူးနော်ဒါကြောင့်မလို့လွယ်တာနဲ့မှတ်တယ်ဒါပေမဲ့အောက်ကမြေကြီးကြီးကိုဒါသဘောပထဝီလားလို့ပြောရင်တော့မဟုတ်ပါဗျာမဟုတ်ဘူးဒါနာမည်သက်သက်ပေးထားတာတူလို့ဒါသဘောကြတော့ အခြားသောဓာတ်တွေကနေအာဘောဒေဇောဝါယောသုံးခုကနေသူ့ကိုလာပြီးတော့အမိပြုအပေါ်မှာထိုင်ရမှာဒါကြောင့်အထိုင်ဓာတ် तू ကကျန်တဲ့သုံးပါးကို तू ကထိုင်လို့ရအောင် तू ကဟိုခံပေးထားတဲ့သဘောဒါကြောင့်မလို့တရားမိယာဖြစ်တတ္တိပြုပေးတာနော်တတ္တိတဘာဝနော်သူတို့တတ္တိပြုပြီးတော့အဲ့ဒီကျန်တဲ့ဓာတ်သုံးခုကသူ့ကိုလာမီးမီးတဲ့အတွက်ကြောင့်လို့ဟောသူတို့လေးခုတစုရတယ်ဒါတော့အဲ့ဒီလေးခုတစုရအောင် तू ကအမီးပြုပေးရတယ်ကျန်တာတွေကသူ့ပေါ်မီး ဒါတော့မာချင်းပြောချင်းသဘောအဖြစ်သူကဘယ်တော့မှမပြောင်းလဲအဲ့တဲ့သဘာဝလေးက classic တစ်ခုတိုင်းတစ်ခုတိုင်းမှာသူကနော်ဟိုပါလာတယ်နောက်တစ်ခုသွားမယ်အာဘောဓာတ်ဖွဲ့စည်းတယ်ဖွဲ့စည်းတယ်ဖွဲ့စည်းတယ်ဆိုတဲ့သဘောကတွဲပေးတာနော်တွဲပေးတာသူက cohesion လုပ်ပေးတာအဲ့တော့ဒီဓာတ်လေးပါးမှာဒီကျန်တဲ့ဓာတ်၃ပါးကိုတွဲစီးပြီးတော့ပေါင်းလို့ရအောင်အာဘောဆိုတဲ့ဓာတ်ကလုပ်ပေးတာဒါတော့အဲ့ဒီအာဘောဟာတွဲဓာတ်စီးတတ်တဲ့သဘာဝနဲ့ရေက အမုံတွေကိုတွဲတတ်တဲ့စီးတတ်တဲ့သဘာဝနဲ့တူတယ်ဂျုံမုံနေတဲ့ကိုရေလောင်းချနှဲချလဲစီးသွားသလိုပဲနော်ကတ်သွားသလိုအဲ့ဒီရေမှာအဲ့ဒီတတ်တိရှိသလိုအာဘောကလည်းအခြားတတ်တွေကိုတွဲစီးကတ်ပေးတဲ့တတ်တိရှိတယ်အဲ့ဒါကြောင့်ထက်ချင်းတူလို့အာဘောလို့ပေးတာဟောရေကြီးကိုသွားထူပြီးတော့ဒါအာဘောအာဘောလို့ပြောရင်တော့တတ်သဘာဝအာဘောတော့မဖြစ်နိုင်ဘူးတုတ်တန်အာဘောတော့ဖြစ်တယ်အခေါ်ရောအဖြစ်နော်ဒါတုတ်တန်အာဘောလို့ခေါ်တယ်အဘိဓမ္မာအာဘောမဖြစ်ဘူးအဘိဓမ္မာအာဘောကဘာကိုပြောတာလဲ ရေရဖွဲ့စည်းပေးတတ်တဲ့သဘောပါသဘောလေးပဲဒါလေးကဒါပြီးတယ်မှာအာဘောနော်အဲ့တော့ကောင်းပြီအဲ့ဒါကနောက်တစ်ခုသွားလို့နည်းနည်းလေးပြန်လှုပ်နာဆိုတော့အကျယ်ကြီးမပြောတော့ဘူးတေဇောကဘာသဘောရှိဟိုရင့်ကျက်ခြင်းသဘောပါအဲသူရင့်ကျက်ခြင်းသဘောပူတာကနောက်မှလှုပ်နော်သူကရင့်အောင်ကြစ်အောင်မအောင်ခိုင်မအောင် तू ကနော်လှုပ်ပေးတဲ့သဘောဒါတော့ရင့်နဲ့ကြစ်တယ်ဆိုတော့တွဲသွင်းလို့တော့ရင့်ကြစ်ခြင်းသဘောတဲ့အဲ့ဒီရင့်ကြစ်ခြင်းဓာတ်သဘောကမျက်စိနဲ့မြင်လို့ရလား မရပါခင်ဗျာမရဘူးလေအုတ်ခမ်းမိဖုတ်ကြည့်ပါလားလို့တဖြည်းဖြည်းနဲ့ကြစ်ကြစ်ကြစ်ကြစ်ကြစ်ကြစ်သွားတာအယောင်တွေထွက်လာတော့အယောင်ကြီးကိုတော့မြင်လို့ရတယ်ဒါပေမဲ့မီးကြောင့်မီးရဲ့တတ်တိကြောင့်မလို့ကြက်ပြီးတော့သွားတဲ့ဟာကြတော့မြင်လို့ရလားမရပါခင်ဗျာသူ့တတ်တိကြောင့်မလို့ဗာမြင်လာအယောင်ပြောင်းလာတာတွေ့ရတယ်ကြည့်လိုက်ရင်မာမဲ့ပုံတွေ့လာတယ်ကင်ကြည့်တော့မာတောက်တောက်ကြီးအေးအဲ့ဒါကအုတ်ခဲကိုကြစ်စေတတ်တဲ့သဘာဝတတ်တိကလေးကဒီစောအစစ်အဲ့ဒီတတ်တိရရှာမရဘူးနော် တတ္တိကြောင့်မလို့ကြစ်သွားမာသွားတောင့်သွားတဲ့အရာတော့ကင်ကြည့်လို့ရတယ်ဒါကတည်သောမဟုတ်တော့ဘူးနော်ကောင်းပြီဒါတော့အရာတွေကိုကြစ်စစ်တတ်တဲ့တတ္တိရှိပါတယ်တဲ့ဒီဒီတည်သောကြောင့်မလို့ဒီခန္ဓာကိုယ်ကြီးပုတ်မပုတ်သွားတာနော်မပုတ်သွားတယ်လက်ပတ်နေအဲ့တည်သောတတ်ကြောင့်ဟုတ်တော့မလားလို့မှန်ပါဆရာဝန်နဲ့လူလာလက်လာလာကင်ကြည့်တယ်ဘာဆန်းတာသူ့ရဆန်းအပူဆန်းအေးဆန်းတေးစောဆန်းနေတာပဲဒီတေးစောပြတ်တော့ဟာလောက်ကြပါဟာအေးသွားပြီဘာပူလာပြီကလုံးနေရေခဲတင်ကြပါဟာနဲ့ခိုင်းဘူးလားလို့ ခိုင်းပါဗျာအသက်ရှင်ဖို့မှာတေဇောဘယ်လောက်ထိရေးပါနေလဲနော်အဲ့ဒါလောက်ထိဒါကြောင့်မလို့ဒါတေဇောဓာတ်ကြောင့်မလို့ဒီဟာကြီးကမပုံမသွဘဲနဲ့အသက်ရှင်နေတာနော်သူ့ရဲ့လက်ပတ်မှုအာသူ့ရဲ့ orange ကြောင့် temperature အမြဲတမ်းဒါကြောင့်မလို့ညည်းနေရတယ် average ရှင်ရှိမရှိရင်တက်ရင်ဖြားပြီးကြရင်လည်းနေမကောင်းတော့ဘူးဟုတ်တယ်မဟုတ်လားဒါကြောင့်သူက normal မှာရှိနေရတယ်ဒါအသက်ရှင်ရင်မှအမတန်ရေးကြီးတယ်ကောင်းပြီဒါကတော့ဒီလောက်ပဲထားနော်သူကဒီအရာတွေကိုရင့်ကျက်စေတတ်တယ်နော်အသက်ရှင်အောင်အရေးကြီးတယ်လို့ပဲ ဒီကလစီတွေကိုရင်အိုပြီးတော့ဟောင်းနှွမ်းသွားအောင်လဲသူ့ကြောင့်ပဲဖြစ်ရတာအကောင်းဆုံးနှမျိုးရှိတယ်နော်သူမရှိရင်လည်းမဖြစ်ပြန်ဘူးသေသွားမယ်သူရှိပြန်တော့လဲတဖြည်းဖြည်းနဲ့ရင်မလာဘူးလားရင်လာပါလေရင်အသားတွေရင်အသစ်တွေကြီးတာလေအသားတွေရင်ပြီးတော့ထော်ကြမ်းပြီးတော့မျိုးလုံးတွေမုံသပင်တွေဖြူနော်အားတွေကြအဲအဲ့ဒါသူ့ကြောင့်ပဲသို့တော့မရှိရင်လည်းသေသွားမှာအဲ့ဒီလိုမျိုးဒါကြောင့်ဒေဇောတာကအမတန်ရေးကြည့်ပါတယ်ဝါယောတနော်ဒီခုစကားပြောနေတာလှုပ်နေတာ အာဘာလုံနေတာအဲတက်တက်တုံးနဲ့တက်သားနဲ့ကြောက်ရုံနဲ့လူနဲ့ကွဲတာဒီဝါရော့တက်ကြောင့်နော်ဒီဝါရော့တက်ကြောင့်တက်တုံးကလှုပ်လို့ရလားမရပါဗျာမရဝါရော့တက်ရှိပေမဲ့ तू ကဥဒုစာဥဒုစာဝါရောဥဒုစာထဲမှာရှိနေတာဝါရော့တက်တွေကိုဦးဇင်းတို့ကြတော့တက်ရှိမှာရှိတာတက်ရှိမှာရှိနေတာဝါရော့တက်ကစိတ်ကြောင့်မလို့ तू စိတ်နဲ့ပေါင်းပြီးတော့ဝါရော့တက်ကလှုပ်ပြီးတော့ဟောမျက်လုံးလည်းမှိတ်လို့လက်တွေလှုပ်လို့ရတယ်ထိုင်လို့ထားလို့ရတယ်ဒါဟာ ဟိုတဲ့နဲ့တက်တုံးနဲ့ကြောက်ရုံနဲ့လူနဲ့ကွဲခွဲခြားခြင်းပဲစိတ္တစာယုတ်တွေရောက်မလို့စိတ်ကြောင့်ဖြစ်တဲ့ဝါယောတက်တွေကလှုပ်ပေးတာနော်စိတ်ကလှုပ်ခြင်းနဲ့ဆိုရင် तू ကလိုက်လှုပ်ပေးတယ်အခုဒါမခိုင်းနေတော့မတယ် तू ကစိတ်ကမခိုင်းတာ哦ဒါတော့ဒါလေးကလေးတွန်းဝါယောတက်တွေကြောင့်ဒါလေးပေါ်ပါပြီးတော့မှနော်ဒီလိုလေးတွတ်တွတ်လေးလေးဖြစ်နေတယ်ဒါတော့သူမှာတက်ရှိတဲ့မဲ့နှမျိုးမှရှိပါတယ်ဒါတော့ဥဒ္ဒဇဝါယောကတက်ရှိတဲ့မဲ့နှမျိုးလုံးမှရှိတယ်ဒီတက်ရှိတယ်မှာလည်းရှိတယ်စေတဇဝါယောကတော့ တက်ရှိမှာတက်တယ်ပဲရှိတယ်နော်စိတ်ကြောင့်ဖြစ်သောရုပ်ဆိုတာနော်အခုထားပါတော့စကားပြောနေတယ်ပြုံးနေတယ်ရဲနေတယ်မဲ့နေတယ်ကုန်းနေတယ်ကြွနေတယ်ထနေတယ်ဒါစိတ်ကြောင့်ဖြစ်တဲ့ရုပ်နော်အဲဒါကြောင့် तू စိတ်ကြောင့်ဖြစ်တဲ့ရုပ်ကတက်ရှိမှာပဲရှိတယ်ဥဒုဇဝါယောဥဒုဇဝါယောဆိုတာကခန္ဓာကိုယ်မှာလည်းဥဒုဥဒုရှိတယ်နော်နော်ပြင်ပမှာလည်း ဒီတက်မဲ့တွေမှာလည်းဥတုရှိတယ်ဒါကြောင့်ဥတုဇဝါရော့ကြတော့တက်ရှိတက်မဲ့နှစ်မျိုးလုံးမှာရှိပါတယ်ဒါကြောင့်မလို့တက်မဲ့တွေမှာလည်းလှုပ်ရှားတတ်တဲ့သဘောလေးတွေရှိတယ်เนาะဟိုလေတွေဘာတွေကိုတိုက်တဲ့ခါမျိုးတွေမှာပြီးတော့မှဒီထားပါတော့ကားတွေဘာတွေကိုလေလေတွေဘာတွေထိုးလိုက်တယ်ဆိုလို့ရှင်ဒီသူတို့ရဲ့ ordinate ကတောင့်ခံထားတဲ့သဘောတွေเนาะအဲ့ဒါမျိုးတွေကောင်းပြီဒါတော့ဒါဝါရော့ရဲ့သဘောကအဓိကကတော့တွန်းကန်လှုပ်ရှားရွေ့ရှားအောင် ထောက်ကန်အောင်လုပ်ပေးပါတယ် ဒါကအခြေခံဓာတ်ကြီးလေးပါเนาะပထဝီအာဘောတေဇောဝါယောထိုအခြေခံဓာတ်ကြီးလေးပါပေါ်ပြီးရင်เนาะလူကနေတော့နေအောင်တဲ့ကိုသွားရင်နေရိပ်ထွက်တယ်လို့ပဲရှေ့ကလေးပါစုမိပြီဟဲ့ဆိုတာနဲ့ဒီလေးပါကအလိုလိုပေါ်လာတယ်เนาะအလိုလိုပေါ်လာတယ်အဲ့ဒါတော့သူကအမိရှေ့ကဓာတ်ကြီးလေးပါကိုအမိပြုနေရလို့သူ့ကိုဥပါဒာယုတ်လို့ခေါ်တယ်ဘာယုတ်လဲဥပါဒာယုတ်ပါခင်ဗျာမိဘမှာသားသမီးကအမိပြုနေရတယ်လို့ပဲမဟာဘုတ်ကြီးလေးပါကမိဘနဲ့ဒုတဲ့သားသမီးကဒီဥပါဒာယုတ်နဲ့ဒုတဲ့ ဒါတော့ဥပါဒယုတ်ကဝန်အစင်အနံအယတာအစီဓာတ်เนาะဒါတော့ပါဠိလိုကဝန္နာကန္တာရတာဩဇာအဲဒါတွေဒါတော့ဝဏဆိုတာကအယောင်ကိုပြောတာမဟုတ်ပါဘူးအယောင်တွေကအဆင်းရဲ့မျိုးကွဲတွေပါအဆင်းဆိုတာမျက်လုံးနဲ့မြင်လို့ရတဲ့အရာကိုအဆင်းလို့ခေါ်တယ်နော်ဟောဒီမြစ်စကုပ္ပဒါရကနေကြည့်လို့ရတဲ့အရာအဲ့ဒါကိုအဆင်းအဲ့ဒီအဆင်းကယုံ28မျိုးထဲမှာ ထိုဝဏဆိုတဲ့ရုပ်တစ်ပါးသားလေးမျက်စိနဲ့မြင်လို့မြင်ကောင်းပါတယ်။ကြံတဲ့ရုပ်ပဲရုပ်မှမြင်လို့မရဘူး။ဒါကြောင့်မလို့ဒီအစင်တက်ကလေးကိုမျက်စိနဲ့မြင်အစင်တက်ကဖွဲ့စည်းထားတဲ့ဟာတွေကိုတော့တက်ရှိတဲ့မဲ့တွေကိုလူတွေကတကယ်အရှိထင်ပြီးတော့ဆွဲတာ။ဒါကြောင့်အစင်တက်ကလေးတတ်တတ်နှုတ်လိုက်ရင်ကြံတဲ့ဘာမှမရှိတော့ဘူး။ကြံတဲ့ဘာမှမရှိတော့ဘူး။ဟုတ်တော့မလား။မိအောင်ကြောင့်မိအောင်ကြောင့်ပိတ်ကားပေါ်မှာပေါ်နေတဲ့အရုပ်ကိုမိပိတ်ချလိုက်ပါကြံသေးလေ။ဘာမှမကြံပါခင်ဗျာ။ဟာပိတ်ကားကြီးတော့ကြံပါတယ်။ပိတ်ကားကြီးတော့ကြံတယ်။အဲ့ဒီပိတ်ကားကြီးပဲကြံခဲ့တာဟာ။ ဒါတော့လူတွေမှာအခုပြောနေတဲ့ဆိုနေတဲ့ခန္ဓာ၅ပါးအခုဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဆိုတဲ့ဟာတွေကအယိတ်တွေအဲ့ဒီအယိတ်တွေကဥဒ္ဒဇယုတ်ကြီးပက်ကိုင်းနေတယ်ဥဒ္ဒဇယုတ်ကိုအမိပြနေတော့ဒါကြီးလူတွေကအတင်းဆွဲထားကြတာဒါကြီးထင်တာမဟုတ်ဘူးဒါကြီးပက်ကားကြီးဒါတော့အမိပြုဖြစ်တာနော်ဟိုပြီးခဲ့တဲ့ညတည်းရှင်းပြီးပြီလေမြင်စစ်ဖြစ်တဲ့အချိန်ခါမှာတကယ်အလုံးထဲမှာမရှိပဲစိတ်ကုပ္ပဒါရာလေးနဲ့အပြင်ဘက်ကဝဏ္ဏတန်နဲ့ပေါင်းဆက်ပြီးစိတ်ကုဝิญဉ်စိတ်လို့ဖြစ်တာ။ကင်အဲ့ဒါတွေကိုလက်နဲ့သွားကင်လို့ရလား မရပါခင်ဗျမရဘူးဒါပစ္စုပန်တက်တဲ့ဖြစ်တဲ့ခန္ဓာတွေဆိုတာကအရေးဖြစ်တယ်လို့ပဲသူကတခါတည်းအတွင်းထဲမှာဖြစ်သွားတာယုတ်နုအဖြစ်ဖြစ်တာနော်ယုတ်ချမ်းကြီးကဒါကြီးဝိပဿနာရှုတာကယုတ်ချမ်းမဟုတ်ဘူးယုတ်နုယုတ်ယုတ်နုကယုတ်ချမ်းရဲ့နောက်ွယ်မှာရှိနေတယ်ဒါပရမတ်ပညာကအပေါ်ပရမတ်ကအောက်ဆိုလို့ရုပ်ကြမ်းကအပေါ်ယုံနုကအောက်ရှိတာဒါတော့ယုံနုအတွင်းတက်ကရုပ်ကိုရှုတာဒီဟာကြီးကိုထိုင်ရှုတာမဟုတ်ဘူးဒါကြီးကအတုပကြမှာရှုတာဒါအတုပကြမှာရှုရတယ်ကောင်းပြီဒါကြောင့်အစင်တက်ဆိုတာပရမတ်သဘော နော်မျက်စိနဲ့မြင်ကောင်းတဲ့အရာမှန်သမျှကိုဒါအစင်တက်လို့ခေါ်ပါတယ်နော်ဒါတော့ဒီမှာဥပမာလေးဒီမှာပြောထားတယ်လေအစင်တက်နဲ့ तू ကပရမတ်အစင်တက်ရဲ့ပရမတ်နဲ့ဟိုဟိုပြောင်းလဲပုံလေးကမြင်နေရတဲ့မျက်လုံးနဲ့မြင်လို့ရတဲ့ဟာကဒါအစင်တက်နော်ပရမတ်ဝဏ္ဏတက်ဒါတော့ဥပမာအပြင်ပြောရင်တဲ့ပညာနဲ့ပရမတ်ခွဲကြည့်မယ်ဆိုနင့်စီတစ်ဖက်ဆိုပါစို့တဲ့ကင်ထားရင်လူကမြင်လိုက်တာနဲ့ဒါကြည့်ပြီးကြည့်ပြီးတော့သိတယ်လေ ဒါတော့သူ့မှာနာမည်ကိုယ်ပိုင်နာမည်ရှိတယ်နင်းစီတဲ့ဒါသူ့ရဲ့နင်းစီမျိုးစားလိုက်ခေါ်ခြင်းခေါ်အောင်မယ်အခြားပန်းများနဲ့ကွဲသွားအောင်နာမည်ပေးထားတယ်ဒါနာမပညာတစ်ခုဖုံးထားတယ်တဲ့နှင်းစီပုံပန်းသဏ္ဍာန်ကြည့်လိုက်တာနဲ့လူတွေရဲ့မျက်စိထဲမှာမြင်တာနဲ့သိသွားပြီးပုံသဏ္ဍာန်ကတစ်ခါဖုံးထားတယ်သဏ္ဍာန်တန်ထာနာပညာတဲ့နော်အဲ့ဒီမှာမှအယောင်လေးကတစ်ခါလာတဲ့အနီးတို့ပန်းရောင်တို့စသည်ဖြင့်အပြားတို့အဝါတို့စသည်လာအောင်မယ်အယောင်ပညာကတစ်ခါဖုံးဆိုတော့ပညာတွေကသုံးလေးလွှာဖုံးနေတယ်ဒါတော့အဲ့ဒီအဲ့ဒီနီနီနော် ဒီနှင်းစီပုံပန္နနဲ့နီနီဒီနှင်းနှင်းစီအမျိုးအစားနဲ့ခေါ်ရတဲ့ပန်းလေးကိုလက်ထက်မှာထည့်ပြီးတော့မှခါတဲ့လက်ဝါးပြင်းနဲ့ထည့်ကြိတ်ချေချလိုက်ကဲနှင်းစီကြံသေးလားမကြံတော့ပါဗျာမကြံတော့ဘူးနှင်းစီကြံတော့နှင်းစီမကြံတော့ဆိုနှင်းစီဆိုတဲ့နာမပညာကြီးပြောင်းမသွားဘူးလားပြောက်ပါဗျာခြေပြီးတော့မဲမဲလုံးလုံးလေးပဲကြံခဲ့တော့သူ့မှာနှင်းစီရဲ့ပုံပန္နရှိသေးလားမရှိပါဗျာမရှိတော့ဘူးပုံတံပြောက်သွားပြီတခါပဲပြင်းညက်ကွာသွားတာပြောတာနောက်ဆုံးကြတော့အယောင်ဘောကနေစောစောနီနီလှလှလေးအဲ့ဒီအယောင်ကလည်းရှိသေးလားမရှိတော့မရှိဘူးကဲ ဘယ်ရှိမလဲငကွာဒီလိုမရှိပညာကြီးဥစ္စာဒါကြောင့်တကယ်ကြံရတာမျိုးလုံးလေးပေါ့လက်ထက်မှာကြံတာလုံးလုံးမဲမဲအဖက်ကလေးမကြံဘူးလားမှန်ပါဗျာအဲ့ဒီဟာလေးကမျိုးလုံးနဲ့မမြင်ရဘူးလားမြင်ရပါတယ်ဗျာအဲ့ဒါကဝဏအစင်တက်ဆိုတာပြောတာမျိုးလုံးတွေကတော့မြင်နေရသေးတာပဲနော်နှင်းစီကတော့ပျောက်သွားပြီမရှိဘူးနာမည်လည်းမရှိတော့ပုံစံလည်းမရှိတော့ဘူးဒါပေမဲ့မျိုးလုံးလေးနဲ့မြင်နေရတာအဲ့ဒါဝဏအစင်တက်အဲ့ဒီအစင်တက်ကတော့နှင်းစီတုံးကလည်းမြင်ရတာပဲနော်တပိုင်းတစဖြဲပြီးတော့ခြေလိုက်လည်းမြင်ရတော့မယ်နော် ကြိတ်ခြေပြီးတော့မဲမဲလုံးလုံးလုံးဖြစ်တော့လဲမြင်ရတော့မယ်ကဲပြောင်းရဲ့လားမပြောင်းပါဗျာမပြောင်းဘူးဒါတော့နော်အဘောကပြည့်ညက်နေတာပြောင်းမယ်မြင်ရတဲ့အစင်တာကလေးကတော့မပြောင်းဘူးကောင်းပြီဒါဝဏရတဲ့သဘောပြောတာပါဝဏဆိုတာပရမတ်နော်ဒါတော့အဲ့ဒီပရမတ်မှာအစင်ဆိုတာမှာအယောင်တွေကအမျိုးမျိုးကွဲတော့အာဖြူနီဝါပြာဆိုတာတွေကအစင်တက်ကိုအခြေခံပြီးတော့ပြောင်းလဲလာတဲ့အယောင်တွေကိုခွဲပေးထားတာနော်ဒါတော့အဖြူအဝါအနီးအပြာသည်အစင်မဟုတ်အယောင် မျိုးကွဲနော်အဲ့တော့အစင်းရဲ့အောက်မှာဒီအယောင်မျိုးစုံရဲ့အောက်မှာရှိတာကအစင်းအစင်းကပရမတ်အယောင်ကပရမတ်မဟုတ်ဘူးအယောင်တွေကကာလာတွေပြောင်းသွားတာပြတာဒါပညာပဲရှိသေးတယ်အဲ့ဒါရဲ့အောက်ွယ်မှာမှမျိုးလုံးနဲ့မြင်လို့ရတဲ့အရာလေးကြမှာဒါသူ့အယောင်မခေါ်အစင်းမခေါ်တယ်မျိုးလုံးနဲ့မြင်စကောင်းသောအရာအတုံးဖြစ်ခြင်းပြမဲ့အဖုဖြစ်ခြင်းပြအဖက်ဖြစ်ခြင်းပြမဲ့နော်မြင်နေရတာပဲဒါကြောင့်မလို့အဲ့ဒါဟာအစင်းတက်အစင်းတက်ကဘယ်တော့မှမပြောင်းဘူးတသမတ်တည်းရှိတယ် နော်ဂန္ဓာဆိုတာကအနတ်နော်ဂန္ဓာဆိုတာနဲ့အနတ်နဲ့အနတ်တုံးနဲ့နဲ့ကွဲအောင်လုပ်ရတယ်များသောဖြင့်တဏ္ဍခါဆိုလို့ရှိရင်တဏ္ဍခါကအနတ်လို့ထင်တတ်တယ်နော်ဒါတော့ရင်မွေးဆိုလဲရင်မွေးအနတ်လို့ထင်တတ်တယ်ဒါတော့ရင်မွေးပဲကံရထားပါတော့အဲတဏ္ဍခါဆိုကြပါစို့တဏ္ဍခါတုံးမှာအနတ်ရှိတဲ့ခါကျတော့နော်တဏ္ဍခါတုံးကိုတခါတည်းအမှုန့်ကြိတ်ချလိုက်ကဲတဏ္ဍခါတုံးကတော့ပြောင်းသွားဘူးလားပြောင်းပါပြီခင်ဗျာအနတ်ကတော့ရှိရရှိရပဲအဲ့ဒီအမှုန့်ကိုတခါနော်ရေလောင်းအတုံးအတုံးလောက်လိုက်အနတ်ကတော့ရှိရပဲဟုတ်တယ်မဟုတ်လား မှန်ပါဗျာအတုံးကတစ်ခါထပ်သွေးနန်းကြီးအနံ့ကတော့ရှိရပဲဟုတ်တယ်မလားမှန်ပါဗျာအဲ့ဒီဟာသွေးထားတဲ့ဟာကိုရေးဖြောပြီးမြေကြီးပြင်တစ်ခါတည်းတွန်ချလိုက်မွေးတော့မယ်နော်အဲ့ဒါတော့ဒီအပေါ်မှာအနံ့တီယာရုပ်တွေတာပြောင်းသွားပြီမယ်အနံ့ကတော့ပြောင်းရင်လားမပြောင်းပါဗျာမပြောင်းအဲ့ဒါဟာအနံ့ရဲ့ပရမတ်ယုတ်ခေါ်တယ်ဂန္ဓာယုတ်ယသယုတ်ဆိုတာယသဆိုတာရှာလေးနဲ့ထိရင်ရှာမှာတခုခုလေးတိသွားတယ်အဲ့ဒီဟာလေးကိုယသလို့ခေါ်တယ်နော်အချိုးအချင်းအစငန်ကအယသ နော်အရသာက6မျိုးဂျိုချင်းဇက်ငန်းခါအဖန်ဒါအကြံပြင်းအဲ့ဒါကအရသာခေါ်တယ်အော်ဟိုရင်ပေါ့အရသာနော်ရသဓာတ်ကအဲ့ဒါကိုပြောတာမဟုတ်ဘူးရှာလေးနဲ့ဒီကရှာလေးနဲ့နော်ဒီ disbar လေးနဲ့ထိကြည့်ရင်တခုခုလေးသွားပြီးတော့တွေ့မိတယ်နော်ဒါလေးတော့ဘလို့ပဲဒါလေးတော့ဘလို့ပဲလို့နော်ကိုယ်စိတ်ထဲလေးမှာခွဲလို့ရတဲ့ဟာဓာတ်ကလေးကမှတကယ်ရသဓာတ်ခေါ်ပါတယ်အဲ့ဒီရသဓာတ်ကပြောင်းမသွားဘူးထိုရသဓာတ်ကိန်းရာကတော့အမျိုးမျိုးပုံစံနဲ့အမျိုးမျိုးပြောင်းတယ် ဥပမာမကြီးသည့်ချို့ရှာနေတို့ကြည့်ချင်တာပဲဟုတ်တယ်မလားမှန်ပါဗျာထောင်းပြီးတော့တစ်ခါပြန်ပြီးတော့စားကြည့်ချင်တာပဲဟုတ်တယ်မလားမှန်ပါအဲ့ဒါအဲ့ဒါလေးကိုတစ်ခါတည်းအဲဒီထောင်းထားတဲ့လေနေလန့်အလုံးလုံးမကြီးတော်ဖီလို့ပါဇက်နေတို့ကြည့်ချင်တာပဲမကြီးတော်ဖီတစ်ခါပြန်ရေဖြော့တောက်ကြည့်ရှင်းတာပါပဲဗျာရေမြေကြီးပြင်ပေါ်လောင်းကြည့်မြေကြီးပြင်တခါမြေကြီးကိုတခါတို့စမ်းကြည့်ရှင်းပါတယ်ဗျာအေးအဲ့ဒါရှာနေတို့လို့ရတယ်ဘယ်ဟာမတို့တို့ကြည့်လေအရသာမဟုတ်ဘူးသူကြတော့ तू က ဒီတွေ့လို့ရတဲ့ဟာလေးတစ်ခုခုလေးတွေ့မိလိုက်တယ်တခါတလေပြောလို့ခက်တယ်ဒါပြောလို့မရဘူးကိုယ့်ဘာသာကိုရှောက်ကိုင်းတာတို့ကြည့်တော့ဘယ်ဟာမဘယ်ဟာမဆိုတို့ကြည့်ရှာပေါ်မှာတို့ကြည့်လို့ရတဲ့အတွေ့လေးတွေ့ရင်အဲ့ဒါရတာလို့ခေါ်တယ်နော်နောက်တစ်ခုဩဇာတဲ့ဩဇာက fat ကိုပြောတာမဟုတ်ဘူးအစီကိုပြောတာမဟုတ်ဘူးသိရှိသရဝတွေကံမဇယုတ်နော်ဘာယုတ်လဲ ကာမစယုတ်ပါခင်လက်ရှိကာမစယုတ်ဒါကံကြောင့်ဖြစ်တဲ့ယုတ်ထားပါတော့နော်ကံကြောင့်ပေးလာတဲ့ယုတ်ကြီးရှေကံကနေပြီးတော့မှသူ့ရဲ့ပေးသလောက်ကိုရှေ့ကိုဆဲပြီးတော့ဆက်လက်ဆက်လက်ဆက်လက်ရှင်သွားအောင်လို့တနေ့တနေ့တနေ့တနေ့နဲ့တွန်းပို့သွားတာတွန်းပို့သွားတာအဲ့ဒီတွန်းပို့သွားတာကိုဆောင်းတယ်လို့သုံးတယ်နော်ဒါတော့ဆောင်းတယ်ဆိုတော့ဒီကမ္မဇယုတ်ကံကြောင့်ပြည့်တဲ့ယုတ်တွေမပြည့်စည်းပဲနဲ့ကမ္မဇယုတ်နောက်ထပ်အဟောင်းပြည့်စည်းသွားတဲ့နေရာမှာအသက်အသက်တွေထပ်ထပ်တိုးပွားလာအောင် နော်လှုပ်ပေးတဲ့ဓာတ်သဘာဝလေးတစ်ခုရှိတယ်အဲ့ဒါကိုလေဒီဆရောကြီးကလူဒီအစာထဲမှာပါတဲ့အစာထဲမှာစားလိုက်ပြီးရင်အဲ့ဒီခန္ဓာကိုယ်လိုအပ်တာကိုဆွဲဆုပ်လိုက်တယ်မလိုအပ်တာတွေကြတော့ကျဉ်ကြီးကျင်ကပြီးအောက်ကိုတွန်ချပလိုက်တယ်ဒါတော့ခန္ဓာကိုယ်ထဲမှာအဲ့ဒီခန္ဓာကိုယ်ကြီးထွားဖို့အသက်ရှင်ဖို့အတွက်ဓာတ်ကမကြံခဲ့ဘူးလားကြံခဲ့ပါတယ်ဗျာကြံတယ်ဆိုတော့ gain စဉ်းစားကြည့်လေကြံကိုကြိတ်တယ်ဆိုသလိုပေါ့ကြံကြိတ်တဲ့အခါမှာကြံချောင်းကြီးကိုကြိုက်ဝါပြီးတော့အကုန်လုံးမြုပ်လိုက်လားမမြုပ်ပါဗျာဘာလေးပဲမြုပ်လဲ အရေးဓာတ်လေးပဲအရေးဓာတ်လေးပဲမြူတာဒါတော့အဖတ်ကြီးကြတော့ထွေးပြစ်ပါပဲထွေးပြစ်တာတွေ့တယ်မဟုတ်လားအဲ့ဒီလိုပဲအဲ့ဒါတော့အစာဟာဩဇာမဟုတ်ဘူးဒါပေမဲ့ဩဇာဘယ်မှာကိန်းလဲအစာမှာကိန်းပါတယ်အစာမှာကိန်းတော့အဲ့ဒါအစာကိုဝါတာပေါ့နော်ခန္ဓာကိုယ်ရဲ့ထက်ခန္ဓာကိုယ်ရဲ့ထက်အစာကြီးတဲ့ထက်ထည့်ပြီးတော့တခါ तू ကတခါတဲ့ခြေခြေခြေပြီးတော့မှတခါတဲ့မီဒီရှိုးအောက်က तू burning လောက်ရတယ်လေဘတ်စကတ်ဒေးဆိုခြေရသေးတယ်အတွင်းထဲမှာတခါတဲ့မီးဘူးတွေတဲချစ်နေရတာ ချက်ပြီးတော့ရပြီဆိုတော့ချက်ပြီဆိုကကြမှာနော်ဆွဲတပ်လိုက်တယ်ဆွဲတပ်ပြီးတော့မှဓာတ်တွေထုတ်ပြီးတော့မှတခါတည်းပေါင်းခံသလိုခံယူတာပဲဓာတ်ပေါင်းသလိုခံယူလို့တော့ဟောမှာနောက်ဆုံးကြတော့အနှက်ကြံခဲ့တယ်အဲ့ဒါအနှက်ကမှသူကဒီခန္ဓာကိုယ်ကြီးကို ရှင်သန်ကြီးထွားစေတာအဲ့ဒီဓာတ်ကလေးကိုဩဇာလို့ခေါ်တာနော်သို့တော့အဲ့ဒါဟာအစာတစ်ခုရဲ့နောက်ဆုံးအဆင့်ဖြစ်တဲ့အတွက်ကြောင့်မလို့ essence ဖြစ်သွားပြီနော် nutritive essence လို့သုံးတယ်သူတို့ဩဇာဓာတ်ကို nutritive essence နော်ခန္ဓာကိုယ်ကြီးထွားစေနိုင်တဲ့ နောက်ဆုံးဓာတ်ကလေးအနှစ်ဒါတော့အဲ့ဒီအနှစ်ကို lady ဆရာတော်ကြီးကအောအစီလို့ပြန်လိုက်တယ်ဒါပေမဲ့ fat မဟုတ်ဘူး fat ကိုပြောတာမဟုတ်ဘူးเนาะဒါကြောင့်အဲ့ဒီဓာတ်ကလေးကဘာလဲဆိုရင်ဩဇာဓာတ်အဲ့ဒီဩဇာဓာတ်ကအကုန်လုံးမှာရှိတယ်အကုန်လုံးမှာရှိတယ်အစီမဟုတ်ဘူးเนาะစီဥထောပတ်တွေဝက်သားတွေငါးတွေစားမှဒါအစီမဟုတ်ဘူးဒါကလူတွေစားတဲ့အစာသာဖြစ်တယ်เนาะအစီအစီရှိမှသာအသက်ရှင်ရမယ်ဆိုလို့ရှိရင်ကောက်ရိုးကြောက်စားတဲ့နွားတွေကြွေးတွေဘာသွားရှင်တော့မလဲဟမ်မြေကြီးစားတဲ့တီတွေဘယ်လိုလုပ်ရှင်တော့မလဲ နော်တစ်ဆွေးစားတဲ့ချတွေဘယ်လိုလုပ်ရှင်တော့မလဲဟုတ်တယ်မို့လားရှင်မရဘူးဒါပေမဲ့ဒီသူတို့စားတဲ့အစာထဲမှာအဲ့ဒီဩဇာဓာတ်ပါလို့သားလေအဲ့ဒီကျွဲတွေနွားတွေစိတ်တွေချတွေပြုတ်စိတ်တွေတီးတွေရှင်တာမဟုတ်လားမှန်ပါဗျာအေးသူတို့ဟာနေသူတို့ကြတော့သူတို့သူတို့ဩဇာနေသူတို့ရှိတယ်နော်ဒါကြောင့် fact ကိုပြောတာမဟုတ်ဘူးတရားဝါဒီအသက်ရှင်စေနေအောင်လို့ထောက်ပံ့ပေးလိုက်တဲ့ဓာတ်ကလေးရှိတယ်အဲ့ဒီဓာတ်ကိုဩဇာလို့ခေါ်တာနော်ဒါဒါကနော်မိမိတို့ဆင်ခြင်ကြည့်ဖို့ ကောင်းပြီအဲ့တော့အဲ့ဒါတွေကိုဖွဲ့လိုက်တဲ့ခါကျတော့အဲ့ဒီပထဝီအာဘောတေဇောဝါယောနော်ဝဏကန္နာရတဩဇာဆိုတဲ့လေးရှစ်ပါးကိုပေါင်းပြီးတော့အဲ့ဒါကလတ်ယုတ်တစ်ခုလို့အထကလတ်ယုတ်လို့ခေါ်တယ်ဘာလို့ခေါ်ရလဲအထကလတ်ယုတ်ပါဗျာဟုတ်တယ်အဲ့ဒီအထကလတ်ယုတ်တွေမှာကသူတို့ကနော်ဒီအထကလတ်ယုတ်တွေမှာကသူတို့ဒီဟာဒစီခေါ်တယ်ကလတ်ကလတ်စီတစ်ခုလို့ခေါ်တယ်ဒါပေါင်းစည်းထားတာသူတို့ရှစ်ခုပေါင်းမှတစ်ခုဖြစ်တယ်ဒါတော့ ကလာပဆိုတာပေါင်းစည်းတာအဲ့ဒီကလပ်တွေကသူတို့နော်သူတို့တစ်ခုနဲ့တစ်ခုနော်ဒါတွေအများကြီးရှိတယ်လေဒီလိုလေးတွေရှိကြတယ်ဒဇီးနဲ့ဒဇီးခေါ်တယ်တတွဲနဲ့တတွဲကသူတို့ချင်းရော့ရှတ်မှုမရှိဘူးရော့ရှတ်မှုမရှိဘဲနဲ့သူတို့ရဲ့ဂျားတွေမှာနော်တစ်ခုနဲ့တစ်ခုကလပ်စီတစ်ခုနဲ့တစ်ခုမရော့ရှတ်အောင်လို့ခြားထားတယ်ဒီမှာအလုတ်ကလေးတွေမရှိဘူးလားရှိပါတယ်ဗျာအဲလေအဲ့ဒီဟာလေဟာနယ်လေးတွေလို့ရှိတယ်နော်အဲ့ဒါတော့အဲ့ဒါတော့အဲ့ဒီလေဟာဒီဒီဟာလေးကိုအာဂါတဆိုတာဒါကိုပြောတာလွတ်နေတဲ့နေရာလို့ပြောတာ နော်အာဂါသဆိုတာဒီဟာလေးကိုပြောတာဒါတော့သူတို့ကကလစီတစ်ခုဒီမှာဒီမှာလဲ၈ခုဒီမှာလဲ၈ခုဒီမှာလဲ၈ခုရှိတယ်ဒါတော့သူတို့တစ်ခုနဲ့တစ်ခုကရောရဲ့လားမရောပါဗျာမရောတာဘသူကခြားပေးထားလဲအာကာတအာကာတဓာတ်ကခြားပေးထားတာနော်အဲဒါကြောင့်မလို့ကလစီတစ်ခုနဲ့တစ်ခုမရောအောင်ခြားပေးထားတဲ့ဟာကိုအာကာတလို့ခေါ်တယ်ဥပမာအဖြစ်ကြည့်မယ်ဆိုရင်သဲပုံကြီးကြည့်လိုက်သဲပုံကြီးကိုအဝေးကကြည့်လို့ရှိရင်တော့အတုံးခဲကြီးလို့ထင်စရာပဲအနာကကြည့်တော့ဘာဘာဖြစ်နေလဲ တဲပုံတမုံချင်းเนาะချကြည့်လဲတမုံချင်းပဲဒါတော့တဲတမုံနဲ့တမုံမရောဘူးသူကနဲ့သူသူ့ဘိုင်းနဲ့သူ့ဟာနဲ့သူပြတ်နေတယ်လို့ခေါ်တယ်เนาะပြတ်နေတယ်ဒါကြောင့်မလို့ကိုကဆုတ်လိုက်ရင်လက်ထက်ပါသလောက်ပဲဥမာတော်တော်ကြီးဥမာတခါတဲ့ဥမာကိုကြီးခေါက်ဆွဲဆွဲဆွဲပြီးတော့မလိုက်သလိုနေရလားမနေပါဗျာအင်းတွဲကြံပြီးတော့မနေဘူးလေပြားရည်လောက်သလိုအောက်ကတွဲမနေဘူးသူကနဲ့သူပြတ်ကျသွားတာပဲအဲ့ဒီပြတ်ကျသွားတာအာဂါသတတ်ကြောင့်အဲ့ဒါအာဂါသတတ်လို့ခေါ်တယ်ဒါတော့ကလပ် တဲတွေမှာတမုံနဲ့တမုံကပ်မနေပဲနဲ့နော်ဟိုကွဲနေသလိုပဲအဲ့ဒါကိုအာဂတတလို့ခေါ်တယ်ဓာတ်တွေကလည်းတစ်ခုခုကွဲနေတယ်သို့တော်လည်းပဲတဲဟာတဲမုံတွေအမတန်သေးတဲ့အခါကျတော့နော်သူတို့ပုံနေတဲ့နေရာမှာကြည့်လိုက်လို့ရှိရင်သူတို့ချားနေတဲ့အကြာကိုမြင်ရလားမမြင်ရပါဘူးမမြင်ရဘူးမမြင်ရတော့လဲရှိပါတယ်ရှိနေတယ်အဲ့ဒါပြောတာနော်မမြင်ရတော့လဲရှိတယ်ဒါကြောင့်မလို့လူတွေမှာဒီဖွဲ့စည်းထားတော့တဲပုံကြီးပဲတာဘာလဲတဲပုံကြီးလို့တဲပုံကြီး သဲဘုံကြီးဆိုတော့အဲ့ဒီသဲဘုံကြီးကမမြင်ရတော့ဒါကြီးလူကြီးလို့ဖြစ်သွားရောကဲနော်မူရင်းကလူဟုတ်လားမဟုတ်ပါဗျာတမုံချင်းရှိတော့တမုံချင်းရှိဟိုပေါင်းအထကလယုတ်အထကလယုတ်အဲ့ဒီအထကလယုတ်ကတကယ်ရှိတယ်အထကလယုတ်ကတကယ်ရှိတယ်ဥပမာအပြင်တက်ဘီချ်တွေမှာပုံတွေပြိုင်တဲ့လူရုပ်တွေဆွဲတယ်ဟာတိုက်တွေတာတွေကဆယ်ကြီးတွေဆွဲကြတယ်လှုပ်ကြတယ်ထုကြတယ်ကြည့်တဲ့လူကတော့ဒါကိုကြည့်လိုက်ဘာလို့မြင်လဲလူရုပ်လို့မြင်တယ်နော် မန်ရှင်ကြီးတွေဖြစ်မြင်တယ်အာရှင်သေးကြီးတွေကြားကြီးတွေဖြစ်မြင်တယ်နော်နော်ဒါပေမဲ့အဲ့ဒါကိုသွားပြီးတော့သွားလက်နဲ့ကင်ကြည့်တော့ဘာပဲရှိတာလဲတကယ်သဲလေးတွေတမှုံသဲမုံချင်းရှိတာလူကဖန်တီးမှုကြောင့်မလို့အယုတ်ပေါ်နေတာဒါကံရဲ့ဖန်တီးမှုကြောင့်ပေါ်နေတာနော်တကယ်တမ်းကရှိတာမဟုတ်ဘာပဲရှိလဲအာဝိနိဘောကရောအထကလယုတ်ကအဆက်ပဲရှိတယ်အဲ့ဒီဓာတ်တွေပေါင်းလို့အယုတ်ဖြစ်နေတာနော်ဒါကြောင့်မလို့ဒီဒီတွဲနေတဲ့အတုံးခဲအတွဲကြီးကို နော်အာကာသတ္တကိုမြင်မှပေါက်မှသာလေ။အော်အမှုံပဲရှိပါလား။ဒါကြီးကရုပ်ရှင်ပေကားဘုကအယုတ်ကြီးနဲ့တူတယ်တကယ်ကရှိတာမဟုတ်ဘူး။နော်အဲ့ဒီလိုမျိုးအယိတ်မြသာရှိတယ်နော်ဓာတ်မုံမြသာရှိတယ်လို့ညာနဲ့မှပေါက်လို့အာကာသပေါက်မှနော်ကဏပြောက်မယ်လို့အဲ့ဒါပြောတာအာကာသဓာတ်ပေါက်ရင်နော်ကဏဓာတ်နော်အတုံးခဲဆိုတာစိတ်ထက်ပျောက်သွားရောသို့မဟုတ်ဆိုဒါကြီးအဟုတ်ရှိတယ်ထင်နေတာအဟုတ်ရှိတာကြတော့မရှိဘူးထင်တယ်အဟုတ်ရှိကဓာတ်၈ပါးနော်အာဝိနိဘောဂယုတ်၈ပါးမရှိတာကဒီအယုတ် ဒါပေမဲ့ရှိတဲ့မရှိတဲ့အယုတ်ကြတော့ရှိထင်းတယ်ရှိနေတဲ့ပရမတ်ဓာတ်၈ပါးကြတော့မရှိဘူးလို့ထင်တယ်အဲ့ဒါမျိုးဒါကြောင့်အာကာသဓာတ်ပေါင်းမှကမ္မထာနှလုံးသွင်းတဲ့ခါကျတော့ကဏအတုံးခကြီးပြောက်တဲ့ကဏပြောက်မှလည်းသဘာဝဆိုင်ပါတယ်တဲ့အဲ့ဒါကြောင့်အာကာသဓာတ်ကိုလေ့လာခြင်းဖြစ်ပါတယ်ဒါကြောင့်မလို့နော်အာကာသဓာတ်ကိုဒီလောက်ထားပြီးတော့နောက်ဘာလို့သွားမလဲဆိုတော့ဒီဓာတ်တွေနော်ဟိုတဲ့လောက်တဲ့ခါမှာအဲဖွဲ့စည်းပုံလေးကိုတစ်ခါသွားကြည့်အောင် ဒါဒီနေ့ပြောချင်တာအခုတောင်မှအမက်လည်းရှင်းတောင်ထိုးတော့မလားဒီနေ့တော့မရဘူးမပြီးမချင်းကိုပြောရမှာပဲရောက်ရှင်တဲ့ချိန်ရောက်ပြီးချင်းတဲ့ချိန်ပြီးနော်အဲ့တော့ဒီကလစီတဲကကလစီအုပ်စုကလပ်ဖွဲ့စည်းတဲ့ထဲကဒီနေ့စကုဒသကလေးကိုဒါနမူနာထားပြောမယ်နော်စကုဒသကဆိုတာကဒီမှာခွဲပြထားပါတယ်နော်မြင်ရလားမှန်ပါဗျာမြင်ရတယ်နော်ကြည့်တဲ့သူတော့ဟုတ်ပြီနည်းနည်းချက်ပြထားတယ် ဟိုနှုတ်ကပေးမထားဘူးဒီနေ့ဒီနေ့မနေ့မှအရေးကြီးဖျားဟုတ်တိတ်မှအပြေးတစ်ပိုင်းထားရိုက်လိုက်ရတာဟလားဇရာဆွဲပြောမှမြင်မှာပဲဆိုပြီးတော့အဲ့တော့စက္ခုဆိုတာကစက္ခုပတ္တာဓာတကဆိုတာ10ပါးအုပ်စုနော်ဓာတက10ပါးအုပ်စုဒါတော့စက္ခုကိုခေါင်းတက်ပြီးတော့10ပါးဖွဲ့ထားတယ်ဒါတော့နောက်မှကြည့်လိုက်ရှင်းရှင်းလေးပါဒီသူ့နောက်ကိုကြည့်လိုက်ဒါကစက္ခုပတ္တာကနံပါတ်1နော်ဒါကအုပ်စုခေါင်းဆောင်ဖြစ်သွားပြီနော်စက္ခုပတ္တာကဘယ်နှပါးလဲဆိုတော့တစ်ပါးပါတယ်လေ ရက်ပါပါဗျာအဲဒါစာထောက်တဲ့လူအာယုံမပြောက်စင်းနဲ့နော်ဒီကတန်းချနေတာစကုပဇာရာစကုအကြည်ဓာတ်ရုပ်ကတပါနော်ရေကောင်းတိန်လုံနေပြီနော်စကုပဇာရာကဘယ်နှပါလဲတပါပါဗျာအဲဟုတ်ပြီတပါစောစောကပြောခဲ့တဲ့နော်ခွဲခြားလို့မရအောင်ပေါင်းနေတဲ့အဘောက၈ပါးရှိတယ်ပထဝီအာဘောတေဇောဝါယောဝဏ္ဏကန္တာရတ္တဩဇာ အဲ့ဒီ၈ပါးကကွဲလို့မရဘူးခွဲလို့မရတဲ့တူသူအာဝိနိဘောဂယုတ်၈ပါးသူတစုထားရတယ်နော်သူကဘယ်နှပါးရှိလဲ၈ပါးပါဗျာစောစောကပြောခဲ့တဲ့၈ပါးကိုပြောတာအဲ့ဒီ၈ပါးပြောခြင်းလို့စောစောနောက်ပြန်သွားနေရတာတဏှာကြီးလောက်ကြာသွားတယ်နော်ထပ်ပြောမယ်အဲ့ဒီ၈ပါးကိုပထဝီပထဝီအာဘောတေဇောဝါယောဝဏကန္ဓရတ္တဩဇာပါဗျာအဲ့ဒီ၈ပါးကခွဲမရလို့ဘာယုတ်လို့သူ့နာမည်ထပ်ပေးမလဲ အာဝိနိဘောဂယုတ်၈ပါးအဲအာဝိနိဘောဂယုတ် unseparable separate လုပ်လို့မရဘူးသူတို့ကသူတို့ရဲ့သဘာဝအရာကိုတွဲတည်တဲ့သူတို့တစ်ခုခွဲလိုက်ရင်လည်းပြုတ်ထွက်သွားပြီနော်ရုပ်ဖွဲ့စည်းတဲ့ unit တစ်ခုပြုတ်ထွက်သွားပြီလို့ပြောတာရုပ်ဖွဲ့စည်းလို့မရတော့ဘူးဒါကြောင့်သူတို့၈ပါးတွဲနေတယ်ဒါကြောင့်ခွဲမရအောင်တွဲထားလို့အာဝိနိဘောဂယုတ်၈ပါးဒါကြောင့် तू အမာခံဖြစ်လိမ့်မယ်ဒါတော့နောက်ကအဲ့ဒီ class ဒီမှာနှစ်ခုရှိတယ်ဖွဲ့တော့မယ်အုပ်စုနှစ်ခုကိုအသက်ရှင်အောင်လုပ်ပေးတာကဇီဝိတယုတ်ဘာတူတယ်လဲ ဇီဝိတယုတ်ပါဗျာဇီဝိတယုတ်ကဒီရှစ်မှာရှိနေတဲ့ဒီဇီဝိတယုတ်ကနေပြီးတော့မှသူတို့တွေနော်သူတို့တွေကိုရှင်သန်နေအောင် तू ကထိမ့်ပေးရတာနော်ဘယ်သူကထိမ့်ပေးလဲဇီဝိတယုတ်ကထိမ့်တာပါအဲဇီဝိတယုတ်ဒါတော့သူတို့ကအုပ်စုအဖြစ်ကြည့်မယ်ဆိုရင်စေကုပတာရကတပါအာဝိနိဘောဂယုတ်က၈ပါထိုဒီစေကုပတာရနဲ့အာဝိနိဘောဂယုတ်အသက်ရှင်သန်နေအောင်အလုပ်လုပ်အောင်လို့ထဲနောက်ထပ်တစ်ခုထည့်ရတာကဇီဝိတယုတ်ဘာယုတ်လဲ ဇီဝိတယုတ်ပါဗျာဇီဝိတယုတ်ဒါအလုံးပေါင်းဘယ်နှပါအလုံးပေါင်း10ပါပါဗျာအဲစေကုပဒါရကတပါအာဝိနိဘောဂယုတ်က10ပါဇီဝိတကလကဇီဝိတယုတ်ကတပါဇီဝိတယုတ်ကတပါကလမဆိုနေယုတ်ပဲရှိတယ်သူ individual ကောက်နေတာနော်ဒါအလုံးပေါင်းဘယ်နှပါလဲ10ပါပါဗျာ10ပါနော်10ပါကိုဓာတကလို့သုံးပါတယ်10ပါကိုဘာသုံးလဲဓာတကဓာတကနော်အုပ်စု10ပါတအုပ်စုခေါ်တယ်အဲ့ဒီအုပ်စုမှာ နော်ဒီနောက်နှစ်ခုကဒီနောက်မှာရှိနေတဲ့နှစ်ခုကသူကအမြဲတမ်းသူကဒီကလပ်စီးတွေတမှာအသက်ရှင်အောင်လို့ထည့်အောင်မှလိုက်မှာဖြစ်သူတို့နှစ်ခုကလိုက်ရမယ်လိုက်ပေးရမယ်နော်အလဲကအာဝိနိဘောဂယုကအမာခံဖြစ်လိုက်ရမယ်ထိုရုပ်တွေအသက်ရှင်အောင်ကဇီဝိတကလိုက်ပေးရတယ်ဒါတော့သူတို့နှစ်ခုကတွဲတွဲပြီးတော့ပါနေမှာနော်ဒါပေမဲ့ရှေ့ကတော့ပြောင်းသွားလိမ့်မယ်မျက်စိဆိုရင်စကုပ္ပဒါရခေါင်းဆောင်နားဆိုရင်သောတပဒါရခေါင်းဆောင်နော်နှာခေါင်းဆိုရင်ဂါဏပဒါရခေါင်းဆောင် ရှာဆိုရင်ဇင်ဝပတရကောင်းဆောင်ခန္ဓာကိုယ်ကြတော့ကာယပတာကာယပတာရာအဲသူတို့ကရှေ့မှာကွဲသွားတယ်ကွဲတဲ့အတွက်ကြောင့်သူတို့ခေါင်းဆောင်နာမည်တပ်ပေးလိုက်တယ်စုကုပတာရာခေါင်းဆောင်ပြီးတော့မှဆယ်ပါးကိုကြတော့စက္ခုဓာတကသောတာအကြီးတဲ့ခေါင်းဆောင်ရင်သောတာဓာတက နောက်ကတော့အတူတူပဲနော်မှန်ပါအဲနှခေါင်းအကြီးတဲ့ဂာဏပတာရာအကြီးတဲ့ကခေါင်းဆောင်ရင်ခာနာဓာတကအဲသူကကလစီနာမည်ပေးတာရှာအကြီးတဲ့ကိုအာခေါင်းဆောင်ထားပြီးတော့ဖွဲ့စည်းရင်တော့ ဇေဝတတကကိုအကြည်ဓာတ်ကိုခေါင်းဆောင်ထားဖွဲ့စည်းရင်ကာယတတကကာယတတကတဲ့ကကြည်လားအဲ့တော့တတကဆိုတာ10ပါးအုပ်စုဒါတော့ဟောဒီမှာစက္ခုပဇာရမှာလဲသူနဲ့အုပ်စုတွဲထဲမှာ10ပါးပါတယ်သောတာ10ပါးဂါန10ပါးဇေဝ10ပါးကာယ10ပါးနောက်က9ပါးကအတူတူပဲเนาะဒီကအတူတူပဲဒါတော့အဲ့ဒါဟာ classic တစ်ခုတဲ့เนาะဒါပါတယ်လေ classic တစ်ခုအဲသူ့ကိုစက္ခုဓာတကကလတ်လို့အဲ့လိုဖွဲ့စည်းပေးလိုက်တယ် နော်ဒါကအစစ်အမှန်စကုစကုနဲ့ဒါအမူရင်းကတော့ရှိတာရှစ်ပါးပေါ့နော်ဒါပေမဲ့လိုအပ်တာတွေပေါင်းပေးရတယ်နော်အလုပ်လုပ်ဖို့ပေါင်းပေးရတယ်ဒါတော့မျက်လုံးနဲ့ပတ်သက်လို့အလုပ်လုပ်ဖို့ဆိုလို့ရှိရင်စကုတသကပါရမယ်နော်ဒါကြီးကပါရမယ်စကုပတာရစကုပတာရပါရမယ်စကုပတာရပါပြီးတော့သူ့ကိုအသက်ရှင်အောင်လို့ကဇီဝတထည့်ပေးရတယ်ဒါမှအသက်ရှင်နေမယ်ဒါကြောင့်အားလုံးပေါင်းတော့၈ခုတည်းကိုတက်နဲ့နှစ်ခုထပ်ပေါင်းတော့10ဒါတော့အဲ့10ပါးကိုစကုတသကလို့ခေါ်တယ်အဲ့ဒါကစကုအကြည်ဓာတ်ဒီမှာပတာရမှာတည်တာ သူက classic တစ်ခုဒီတိုင်းပဲနားနှာခေါင်းရှားကိုယ်အကြည့်တက်အဲ့ဒီလိုမျိုးတည်တယ်ဒါတော့ classic တစ်ခုတစ်ခုမှာအဲ့ဒီ10ပါး10ပါး10ပါးပါလို့သူတို့ကိုနော်စကုဒတကသောတာဒတကဆိုသမှာဗျာစကုဒတကသောတာဒတကဂာနဒတကဇေဝဒတကကာယဒတကဟုတ်ပြီဒါတော့ဒါနမူနာပြောတာနော်ဒါတော့ဟိုဝိပဿနာရှုတော့ဒီစကလုံးနေချားပူးပြီးသားပဲ ဒါတော့အဲ့ဒီမိမိတို့ပြောနေတဲ့စစ်ကုပဒါရတောတာပဒါရနဲ့ပဒါရပဒါရနဲ့သုံးနေတယ်သူတို့တခုတည်းဟုတ်ရဲ့လားအခုကြည့်လိုက်တော့မဟုတ်ပါဗျာအဲအဲ့ဒါလည်းသိစီခြင်းနဲ့နော်ခေါင်းဆောင်ကိုဒါခေါ်သုံးတာနော်ဟိုတဲ့အိမ်အိမ်ဦးစီးဆိုလို့ရှိရင်အိမ်တော်ဦးစီးဆိုယောက်ျားဖြစ်ခြင်းဖြစ်မယ်ပေါ့ဗျာအထူးသဖြင့်တော့ယောက်ျားနာမည်ခေါ်လိုက်မှာပဲဒါမိသားစုတစ်ခုလုံးပါရဟုတ်တယ်မလားလို့တခါတလေကျတော့အမျိုးသမီးတွေဖြစ်မယ်အိမ်ယောက်ျားမရှိရင်လည်းဟောဒီအိမ်ဆိုင်အိမ်ရှင်မပြောလိုက်မယ်ကံကြံတာတွေလည်းတာသမီးတွေနောက်ကပါမလာဘူးလား ပါပါတယ်ဗျာအကုန်ပါတယ်လို့ပဲစကုဟိုပဒါရပြောလိုက်တာ ਨੇ သူနဲ့တွဲဖြစ်တဲ့နောက်ကကိုးပါတန်တန်းပါတာဒါတော့သူတို့ကြတော့ထက်မရေတော့ဘူးသူတို့ကနောက်ကနေသူသူ့ရဲ့ကလပ်ဖွဲ့စည်းလို့ရအောင်လို့နောက်ကလိုက်ပေးရတယ်ပေါင်းပေးရတယ်ဒါကြောင့်မလို့စကုပဒါရလို့ပြောလိုက်တဲ့အချိန်ခါမှာ10ပါးဖြစ်နေပြီတောတာပဒါရပြောတဲ့အချိန်10ပါးဖြစ်နေပြီဂါနာပြောလဲ10ပါးဇင်ဝါပြော10ပါးကာယပြောလဲ10ပါးအဲ့ဒီ10ပါးကိုပြောတာဒါတော့ကောင်းပြီအစင်းနဲ့ယူပါယုံနော် အစင်းယူပါရုံနဲ့မျက်စိနဲ့ထိတဲ့အခါတွေ့တဲ့အခါလို့ပြောတဲ့အခါကျအခုဘယ်နှပါတွေ့လာလဲစကုပတာရလို့အဲဆယ်ဆယ်ပါလို့ပြောပါတော့ပါတူတူပဲလို့ပြောဆယ်ပါဘာဘာအဲဟုတ်ပြီပြောချင်တာကဆယ်ပါပါတယ်လို့ပြောချင်တာနော်ဒါတော့အစင်းနဲ့မျက်စိနဲ့တွေ့တဲ့အခါမှာဆိုဟောမျက်စိဆိုတဲ့ဟာမှာအခုဆက်လိုက်တယ်တကယ်ဆက်လိုက်တော့ဟောဒီမျက်စိဆိုတဲ့သုံးတဲ့စကားလုံးထဲမှာအခုရုပ်ပေါင်းဘယ်နှပါပါလဲဆယ်ပါပါဗျာဆယ်ပါပါတယ်ကဲဒါဟာတကယ်အနုစိတ်ခွဲတဲ့အခါမှာဆယ်ပါသွားတွေ့တာ အဲ့ဒီဆယ်ပါးပါလို့ဒါနာမည်ကကလစီတစ်ခုတည်ထားတယ်နားလည်းဒီတိုင်းပဲနှာခေါင်းလည်းဒီတိုင်းပဲရှားလည်းဒီတိုင်းပဲနော်ကိုကာယပါဇာရအကြီးလည်းဒီတိုင်းပဲဒါကလစီတစ်ခုစာဒါတော့ကောင်းပြီအဲ့ဒီကလစီတစ်ခုစာကိုတစ်ခုချင်းခွဲကြည့်လိုက်တော့နော်စကုဒသကနမူနာထခွဲကြည့်လိုက်ဒါတော့ဒါသကဒီစကလုံးရဲ့အဓိပ္ပာယ်ကစကုဖြင့်မှတ်အပ်မှတ်သားအပ်သောရုပ်ဆယ်ပါးအပေါင်းကိုစကုဒသကလို့ခေါ်တယ်ဒါတော့မြန်မာလူလော်လော်ပြောရရင်တော့စကုကိုခေါင်းဆောင်တင်ပြီးတော့အုပ်စုကိုနာမည်ပေးလိုက်တာစကုဒသက နော်ဒါတော့နားကိုခေါင်းနားဆိုတဲ့ဒီသောတာပတ္တရာကိုခေါင်းဆောင်ထားပြီးတော့ခေါ်လို့ရှင်တာသောတာတက္ကစသည်ဖြစ်သွားတာပေါ့နော်စက္ကုတက္ကနားလည်းဒီတိုင်းပဲခြံတာကဒါတော့စက္ကုတက္ကကလ10ပါးထဲမှာအခုရုပ်တွေဘယ်နှပါးရှိလဲဆိုအခုကြည်လားစက္ကုပတ္တရာပထဝီဆိုကြည့်စက္ကုပတ္တရာပထဝီအာဘောတေဇောဝါယောဝဏဂန္ဓရတ္တဩဇာဇီဝိတအဲဟုတ်ပြီဒါတော့ ဒီဇီဝိတကနော်အသက်ရှင်အောင်လို့သူကလိုက်ပေးရတယ်နော်ဇီဝိတဆိုတာစောင့်ရှောက်ပေးတဲ့သဘောပန်းအိုးထဲမှာ ရေလေးထည့်ထားတော့ဒီရေကပန်းကိုမညှို့အောင်မစောင့်ဘူးလားစောင့်ပါတယ်ခင်ဗျာစောင့်ပေးတယ်ဒီတိုင်းပဲဟုတ်လားဒါပန်းအိုးပန်းအိုးထဲမှာထည့်ထားတဲ့ရေနဲ့တူတယ်ဒီဇီဝိတကဒါတွေကတော့ပန်းနေနဲ့တူတယ်နော်ဒီပန်းနေမညှို့အောင်ဒီဇီဝိတကနေစောင့်ရှောက်ပေးရတာဒါကြောင့်မလို့သူ့ဇီဝိတဆိုတာ စောင့်ရှောက်တဲ့သဘောရှိတယ်လို့ပြောတာနော်ဒါကိုပဲအဲ့ဒီဟာလေးကိုပဲရည်ညွှန်းပြီးတော့စောင့်ရတာကနော်သူတို့ဒီအယုတ်ကြီး ပြတ်မသွားအောင်ရက်မသွားအောင်သေမသွားအောင်စောင့်ပေးရလို့နော်လူတွေကဒါကိုအသက်အဲ့ဒီအသက်မှာမှမှားတာကအတ္တနဲ့အသက်နဲ့မှားနေတာဒီအသက်ကနော်မသေးလို့မသေးလို့အသက်ခေါ်တာမဟုတ်ဘူးသူတို့ကအရေးကြီးဆုံးသော vital ဖြစ်နေလို့ तू မပါမပြီးလို့နော်သူ့ကိုအသက်အာဒါအရေးကြီးတာမင်းဒါမှတ်ထားလို့ဒီကောင်လေးအသက်ပဲမင်းဒီကောင်လေးအသက်ပဲဆိုတော့အသက်ပဲလို့ညွှန်ပြတာဘာပြောနေတာလဲဘာညွှန်နေလဲအရေးကြီးလို့အရေးအကြီးဆုံး this is the most important part အရေးအကြီးဆုံးတော့အပိုင်းလေးပြောတာ နော်ကွန်ပျူတာမှာဆိုချစ်ပြားလေးပေါ့ဒါလေးသေးသေးလေးလက်သေးကောင်လောက်လေးအရေးကြီးတယ်လေတယ်လီဖုန်းနဲ့ချစ်ပြားလေးလက်သေးကောင်လောက်လေးဆွတ်ထုတ်လိုက်ပါလားလို့ကဲဆက်လို့ရသေးလားမရပါဗျာအေးမင်းအဲ့ဒါလေးမပြောက်စေနဲ့တော့ဒါလေးသိမ့်တာဒါလေးအသက်ပြဟောအသက်ပြဆိုတော့ကဲချစ်ပြားယူအသက်လို့ပြောတာအဓိကကဇီဝဇီဝအရေးကြီးလို့ဇီဝိတဟိုရင်ပြောတာမဟုတ်ဘူးဒါကြောင့်မလို့ဒီထက်မှာဇီဝိတကအရေးကြီးတဲ့ကန္တာကပါဝင်လို့သူ့ရဲ့ဟို function ကအရေးကြီးလို့သူ့ကိုအသက်လို့နာမည်ပေးထားတာသူကဘာလုပ်ပေးလဲ ကြံတဲ့ဟာကိုစောင့်ရှောက်ပေးရတယ်နော်ဟိုပြတ်မသွားအောင်ရက်မသွားအောင်စောင့်ရှောက်ပေးရလို့သူ့ကိုဇီဝိတာသူကလည်းပါရတယ်ဒီအုပ်စုမှာအုပ်စုခေါင်းဆောင်ကဘာတူလဲဆိုတော့စက္ခုပတာရဘာတူလဲစက္ခုပတာရပါဗျအဲသူကစက္ခုပတာရကအုပ်စုခေါင်းဆောင်ဖြစ်နေတယ်ကျန်တာတွေကနောက်လိုက်ပဲထားပါတော့ဒါကြောင့်သူ့ကိုနာမည်တက်ပေးရတယ်မတူတဲ့ဟာနဲ့တက်တော့စက္ခုတတကတဲ့စက္ခုတတကစက္ခုပတာရလို့ခေါ်လိုက်ပြီဆိုရင်နော်အဲထားပါတော့ဗျာဒီနေရာမှာ ဟိုအပြောအပြစကုပ္ပတာရလို့တော့တိတံတစ်ခုတည်းတော့ခွဲပြောလို့ရတယ်။သို့သောစကုပ္ပတာရရလို့ပြောလိုက်ပြီဆိုတာနဲ့တပြိုင်နက်ကျန်တာအတုကြီးပဲရက်တည်လို့ရရဲ့လား။မရပါဗျာ။မရဘူးအုပ်စုကြီးဖြစ်နေတယ်စကုပ္ပတာရကိုခွဲထုတ်လို့စာရေးလို့ရပြီမဲ့အလုံးလုံးတဲ့ခါမှာသူတစ်ခုတည်းခွဲထုတ်လို့မရဘူး။အခုဝိပဿနာရှုတဲ့ကပြောပြောနေတဲ့ဟာစကုပ္ပတာရဘာညာဆိုတာ၁၀ပါးလုံးတွဲထားတာ။အဲ့ဒီတတွဲလုံးလိုက်ခေါ်တာ။ဟောဒါကြောင့်သူ့ကိုအုပ်စုကောင်းဆောင် ခေါ်တယ်ဒါကြောင့်စစ်ကုဒသကကလတ်တဲ့အားလုံးတွေ့ကြည့်လိုက်တော့ဘယ်နှပါးသွားတွေ့လဲ10ပါးပါဗျာ10ပါးเนาะစကုပ္ပတာရနဲ့တကွာနောက်ကအာဝိနိဘောကပထူအာဘောဒေဇောဝါယောဝဏကနာရတဩဇာပြီးတော့အသက်ရှင်အောင်လို့စောင့်ရှောက်ပေးရတယ်ဇီဝိတအားလုံး10ပါးအဲ့ဒါကို စကုတတကကလတ်လို့ခေါ်တယ်เนาะဒါကလတ်စီတစ်ခုထဲမှာပါဝင်တဲ့ရုပ်တွေပြောတာเนาะဒါတော့ကလတ်စီတစ်ခုမှာတွေ့ကြည့်လိုက်မယ်ဆိုရင်တော့ဒါကတော့အ ਨੇ များရှိတယ်အဓိကကတော့အ ਨੇ ဆုံးဟောဒီ10ပါးပါတယ်เนาะ ဟောဒီ၈ပါးပါကြံတဲ့ဟာတွေကရှင်းနေနောက်ကနော်အတိုးအဆုတ်ရှိတယ်အတိုးအယုတ်ရှိတယ်ဒါတော့ဒီ၈ပါးကမပါမနေရမူရင်းအထိုင်ကလစီနော်ဒါကဟိုသူကကြံတာတွေနဲ့ပေါင်းပြီးတော့မှနော်အလွတ်လွတ်သွားတယ်လိုသလောက်ပေါင်းတယ်ပေါ့ဗျာနော်ဟင်းချစ်တဲ့ခါကျတော့အချိုလေးပေါင်းလိုက်အချင်းလေးပေါင်းလိုက်အမွှေးလေးပေါင်းလိုက်လာလာမပေါင်းဘူးလားပေါင်းပါလေဖေ။ဒီမူရဲအခန့်ဟင်းတဲ့ကိုအရသာလေးတစ်မျိုးတို့ချင်းတစ်မျိုးထက်လိုက်နော်အငန်လေးလွတ်အငန်ထက်အချိုလေးရင်ထိုးထက် ရှိန်ရှိန်လေးလို့ရှိန်ရှိန်လေးထက်ပေါ့ဆက်ဆက်လို့ကျင်ကယုတ်တိထက်မောတော့မလားအဲ့ဒါလိုထက်သလိုပဲနော်မူရင်းတဲ့ကိုထက်တက်ထက်တက်ထက်တက်ပြီးတော့ပေါင်းသွားတယ်တချို့က9ပါးတချို့10ပါးတချို့17ပါး17ပါးစသည်ဖြင့်အဲ့လိုပေါင်းသွားတယ်ဒါတော့ဟိုဒီနေရာမှာကတော့ဒါစကုပ္ပဒါရမှာတော့နှစ်ခုပဲပေါင်းမယ်စကုပ္ပဒါရရဲ့သူဇီဝိတရဲ့နှစ်ခုပေါင်းရင်10ပါးရှိတယ်နော်ဒါကလစီတစ်ခုလို့ခေါ်တယ်ကောင်းပြီနမူနာကမ္မဇယုတ်ကံကြောင့်ဖြစ်တဲ့ယုတ်ကလစီကနော်ဒီယုတ် ထဲမှာအလုံးမကလပ်စီးပေါင်း20ပါးရှိတယ်။ကံကြောင့်ဖြစ်တာက9ပါး။အဲစိတ်ကြောင့်ဖြစ်တာ6ပါး။ဥတုကြောင့်ဖြစ်တာက4ပါး။အာဟာရကြောင့်ဖြစ်တာ2ပါး။နော်9ရယ်6ရယ်4ရယ်2ရယ်ပေါင်းနော်21 21အေးကလပ်စီးပေါင်းနော်ဟိုအပြည့်အမှန်မှာကလပ်စီးပေါင်း20ခုရှိတယ်။ဒါကတော့ကံကြောင့်ဖြစ်တဲ့ကလပ်စီး9မျိုးကိုနမူနာပြောတာ။တကယ်ဟိုတည်းမဟုတ်ဘူး။မြင်အောင်လို့နမူနာလေးပြောပြတာ။ကံကြောင့်ဖြစ်တာကစကုဒသက သောတာဓတကနာနာဂာနာဓတကရှာဇေဝဓတက sorry ဂာနာဓတကနှာခေါင်းဇေဝဓတကရှာကာယဓတကခန္ဓာကိုယ်အဋ္ဌိဘာဝဓတကအမျိုးသမီးဖြစ်မဲ့ပုဂ္ဂိုလ်များကအမျိုးသမီးတွေရဲ့ပုံပန်းတဲ့အပြောဆိုအမူအရာအကုန်လုံးသူ့ရဲ့ဖွဲ့စည်းပုံလေးကိုထည့်ပါလာတာเนาะအဲ့ဒါကအဋ္ဌိဘာဝလို့ခေါ်တယ်အဋ္ဌိဘာဝဆိုတာက organ ကိုပြောတာမဟုတ်ဘူးเนาะ ခန္ဓာကိုယ်တစ်ခုလုံးမှာတိဆောက်ပေးလိုက်တဲ့နော်ဟိုပုံပန်းတရံအနေအထားတွေးခေါ်ကြံစီနော်အချက်ကစလို့ဒီထက်မှပါသွားပြီနော်ယောက်ျားယောက်ျားလို့နေတယ်ယောက်ျားလို့ကြိုက်တယ်ယောက်ျားလို့သွားတယ်ယောက်ျားလို့စားတယ်ယောက်ျားလို့ခန္ဓာကိုယ်ဖွဲ့စည်းတယ်မိန်းမလည်းမိန်းမလို့သွားမိန်းမလို့စားမိန်းမလို့တွေးမိန်းမလို့ခန္ဓာကိုယ်ဖွဲ့စည်းအဲ့ဒီတစ်ခုလုံးကိုဒါအမျိုးသမီးဆိုရင်အဋ္ဌိဘာဝယုတ်နော်အဋ္ဌိဘာဝနဲ့ဓာတ်တကနေတွဲတော့ဒါအဲ့ဒါတစ်ခုလုံးကိုဒါအဋ္ဌိဘာဝယုတ်လို့ခေါ်တယ်ဒါတော့လွယ်လွယ်တဲ့ယောက်ျားယုတ်မိန်းမယုတ်လို့ပြောလိုက်ကြတာနော် တကယ်တမ်းကဘာဝယုတ်ကကင်လို့တွယ်လို့ရတာမဟုတ်ဘူးနော်တွယ်လို့ရတာမဟုတ်ဘူးဟောနောက်ပြီးတော့ယောက်ျားဖြစ်မဲ့သူများကြတော့ယောက်ျားတို့ရဲ့ပုံပန်းသဏ္ဍာန်အနေထားအတွေးခေါ်ကြံစည်မှုစသဖြင့်ပေါ့လေယောက်ျားတို့ရဲ့ကြိုက်ပုံသွားပုံလာပုံတွေးပုံနေပုံထိုင်ပုံမယမင်းကလေးတွေဆိုလို့ရှိရင်မလေးလှလှပပဘော်ဘီယိုကလေးတွေနဲ့ကစားတယ်ယောက်ျားတွေကြတော့ဟာလဲတွေနွားတွေကားတွေတနတ်တွေဓားတွေနဲ့ကစားတယ်ငငယ်ရဆလို့ကိုယ်ရလာတာမတူဘူးဟုတ်တော့မလားအဲ့ဒါအဲ့ဒါအဲ့ဒါဘာဝယုတ်ပြောတာအဲ့တော့ယောက်ျားဖြစ်မဲ့လူကအဲ့ဒီတိုင်းလာတယ် now ဝိထုဓာတ်ကဟရိယယုတ်ပြောတာဟရိယဝိထုပါတယ်လေဟရိယဝိထုပါဗျာဟရိယဝိထုเนาะဟရိယဝိထုဆိုတာတော့ပြောရတာတော်တော်ခက်တယ်အဲ့ဒီဟာပြောရတာအခက်ဆုံးပဲအကြမ်းမြင်တော့မှတ်ထားလိုက်ပြီးဒီမှာတော့เนาะခန္ဓာကိုယ်နှလုံးရှိတယ်မရှိဘူးလားရှိပါတယ်ဗျာအဲ့နှလုံးထဲမှာသွေးမရှိဘူးလားရှိပါတယ်ဗျာအဲ့ဒီသွေးထဲမှာသွေးကိုအမိပြုပြီးတော့ဟရိယဝိထုတည်တယ်တဲ့เนาะဒါတော့နှလုံးကြီးကိုပြောတာလည်းမဟုတ်ဘူးနှလုံးထဲမှာရှိနေတဲ့သွေးကိုပြောတာလည်းမဟုတ်ဘူးထိုသွေးကိုအမိပြုပြီးတော့ဟရိယဝိထုတည်တယ်လို့ပြောတယ် နော်ဒါကတော့အငင်းပွားဝတ်တွေအများကြီးရှိတယ်ထားတော့နော်ဟရိယဝတ္ထုကပြောလို့အခက်ဆုံးပဲရှိလဲရှိတယ်ပြောလို့လည်းခက်တယ်နော်ဒါတွေကတော့တခန္တနာပြောမှရတဲ့အတွက်ကြောင့်မလို့နော်သူကအချိန်ပေး class တစ်ခုစာသင်မှနည်းနည်းရိပ်မိတယ်ဒါတော့မမိဘူးသွားလိုက်ကြဆိုဟရိယဝတ္ထုဆိုတော့ပြီနော်စိတ်ရဲ့တရားလို့ပဲမှတ်လိုက်တော့ဘာရဲ့တရားလဲစိတ်ရဲ့တရားပါဗျာစိတ်ရဲ့တရား base mind base အဲ့ဒါကိုပြောတာ နောက်ဇေဝိတနဝကတဲ့သူကြတော့ तू ကကျန္နာဓာတကယူတယ် तू ကနဝကဆိုတာစောစောကအခြေခံဒီမှာဒီစက်ခုကိုဖြုတ်လိုက်သူတို့ဘဏ္ဍပါကြံခဲ့လဲစက်ခုကိုဖြုတ်လိုက်ဘဏ္ဍပါကြံခဲ့လဲကိုပါအေးကိုပါအဲ့ဒါဇီဝိတခေါ်တယ်။ तू ကခေါင်းဆောင်ဖြစ်သွားပြီ။ဟောဒီဇီဝိတဆိုတဲ့အဲထားပါအသက်ရောက်ကခေါင်းဆောင်ဖြစ်တော့နောက်က၈ပါးနဲ့ပေါင်းရင်8 1ဖြစ်သွားရောကိုပါဟုတ်တော့မလား။မှန်ပါဗျာ။အဲ तू ကဇီဝိတကခေါင်းဆောင်ဖြစ်သွားတဲ့ဒီနေရာကြတော့ तू ကဟို သူ့ကိုခေါင်းဆောင်ဖြစ်သွားတော့အလုံးပေါင်းရင်၉ပါးဖြစ်လို့ဇီဝိတနဝကကလတ်လို့ခေါ်ပါတယ်ဒါတော့ကောင်းပြီဒါကြီးကိုကလတ်စီးတယ်လို့ဆိုကြပါစို့เนาะဒဇီးစီဒဇီးစီရှိတော့အဲ့ဒီ disease disease သူ့ရဲ့ channel လေးတွေခတ်သူ့အဝိုင်းလေးတွေသူမနေဘူးလားနေပါတယ်ဗျာဒါတော့အဲ့ဒီတစ်ခုနဲ့တစ်ခုကြမဟုတ်မှာအမဲလိုင်းကြီးမတွေ့ဘူးလားတွေ့ပါတယ်ဗျာအဲအမဲလိုင်းကြီးတွေ့တယ်အဲ့ဒါအဲ့ဒီအမဲလိုင်းကြီးဟာကလစစ်နှစ်ခုကြားမှာမချအောင်မပေါအောင်လို့ဒါဒါဟိုတဲ့လောက်ထားတဲ့ကနေတူတယ်နော်ဟိုဟိုချပေးထားတာနေတူတယ် ဒါတော့အဲ့ဒီချားပေးထားတာဟာအာကာသတ္တပဲနော်ဗါတယ်လေအာကာသတ္တပါဗျာအာကာသတ္တပဲနော်သူတို့တစ်ခုနဲ့တစ်ခုကြားမှာမပေါအောင်လို့ချားပေးထားတာဒီမှာဒါဒါဒါချားထားတာပဲအာကာသတ္တလို့တိသက်မရှိဘူးအာကာသတ္တဆိုတာတိသက်ရှိရလားမရှိပါဗျာမရှိဘူးသူတို့နှစ်ခုပေါင်းမိပြီဆိုအဲ့နှစ်ခုတွဲတွဲမသွားအောင်လို့တဘာဝအတိုင်းပဲခြားတာအဲ့ဒီဟာကိုပဲဒါဒီလိုကြည့်လိုက်ရင်တော့ဒါတေးစရာတာမမြင်ရဘူးလားမှန်ပါဗျာဒါပေမဲ့ပူးကန်နေတဲ့ခါကျတော့ကဲရှီမန်းသိရလား မသိပါဗျာမသိဘူးဒါတော့အဝေးအကျင့်တစ်ခုတည်းလို့ပေါင်းနေတာပေါ့သို့တော့တဘာဝမှာတော့ပေါင်းရဲ့လားမပေါင်းပါဗျာမပေါင်းဘူးသူသူ့ channel သူခတ်ပြီးတော့နေကြတာသူ့ channel သူခတ်နေတာအဲ့ဒါကြောင့်မလို့တစ်ခုနဲ့တစ်ခုမပေါင်းအောင်လို့ကလပ်စီးတွေတစ်ခုနဲ့တစ်ခုမပေါင်းပဲသူသူ့ဟာလေးနဲ့သူတဲတမုံစီတဲပုံနဲ့မှယက်တီသလိုပဲနော်ဟောဒီခန္ဓာကိုယ်ထဲမှာရှိနေတဲ့ကလပ်စီးတွေဟာအပုံကြီးအစုကြီးအနေနဲ့အဒူကြီးဖြစ်သွားတော့လည်းပဲကလပ်စီးတစ်ခုနဲ့တစ်ခုရောရဲ့လား မရောပါဗျာမရောဘဲနဲ့ဟောဘက်ဒီဘက်ချားနေတဲ့ဂျားကဟာလေးကို အာကာတဓာတ်လို့ခေါ်တယ်ပါတယ်လေအာကာတဓာတ်ပါဗျာအမ်ဒါရုပ်တစ်ခုနဲ့တစ်ခုကိုပိုင်းခြားသတ်မှတ်ပေးတာဒါတော့ကြည့်လိုက်မယ်လို့ဆိုလို့ရှိရင်ဘလောက်ကြီးပဲဒုတယ်ကြီးစမ်းပါစေကြောက်တောင်ကြီးတွေဖြစ်စမ်းပါစေတကယ်အမှန်ကဘာပဲရှိလဲဆိုရင်ဓာတ်မုံတစ်ခုပဲရှိတယ်ဘာပဲရှိလဲဓာတ်မုံတစ်ခုပါဗျာเนาะအခြေခံဓာတ်ကတော့၈ပါးပေါ့ဒီဒီ၈ပါးเนาะဒီ၈ပါးဓာတ် အဲဒီရှိပါကဒါအမုံအမှုတစ်ခုစားပဲဒါတော့အဲ့ဒီအမုံတစ်ခုစားဒါပဲရှိတယ်ဒါတော့သူ့တက်နဲ့သူနော်အပုံကြီးထဲမှာတီးတန့်စီတီးဆန့်စီသူ individually ပဲသူကရက်တည်နေတာ separate ပဲရက်တည်နေတာဒါတော့အဲ့ဒီလိုမျိုးရက်တည်လို့ရအောင်သူတို့တစ်ခုနဲ့တစ်ခုရောမသွားအောင် wire တွေလို့ပြောရင် shock ဖြစ်မသွားအောင်လို့ wire တစ်ချောင်းချင်းမှာ wire ဖုံးထားတဲ့ plastic လေးတွေမရှိဘူးလားရှိပါတယ်ဗျာရှိတယ်မယုံရင်တယ်လီဖုန်းကြိုးကြီးဓာတ်တိုင်ကြီးမှာသွားကြည့်လိုက်မလေးမြင်မြင်လေးတွေနော်သေးသေးလေးတွေမှာတခါအယောင်လေးတွေနဲ့ခွဲပြီးတော့မှတီးတန့်စီခွဲထားတာ အဲ့ဒါကမှအလုံးကြီးအပေါ်နဲ့အုပ်ပလိုက်တော့အကြီးကြီးတစ်ချောင်းနဲ့လိုဖြစ်သွားတာအတွင်းထဲမှာတော့သူကျိုးနေသူမရှိဘူးလားရှိပါတယ်ဗျာရှိတယ်အဲ့ဒီလိုပဲနော်ဓာတ်တင်မှာလည်းပဲအဆူကြီးအခဲကြီးလို့အပြင်ကထင်ရပြီမဲ့အတွင်းထဲမှာသူ့ကာလာနဲ့သူသူ့ကုတ်နဲ့သူသူ့အပိုင်းနဲ့သူနေကြတာအဲ့ဒီလိုမျိုးနေတဲ့အတွက်ကြောင့်မလို့ပရမတ်ရုပ်ပရမတ်တွေကိုတီးသန့်အဲ့ဒီလိုတီးသန့်တီးသန့်စီခွဲကြည့်လိုက်တော့ဩကလစစ်တစ်ခုစီတစ်ခုစီရှိပါလားလို့အဲ့ဒီလိုပိုင်းခြားပေးထားတာကအာဂတတ်တက်လို့ခေါ်တယ်ဗါတယ်လေ အာကာသဓာတ်ပါဗျာအာကာသဓာတ်เนาะအဲ့ဒီတော့အဲ့ဒီမှာဒီကြည့်ရမှာကเนาะဒီထားပါတော့စကုဒသကဆိုအခု10ပါးမရှိဘူးလားရှိပါတယ်ဗျာအေးအဲ့ဒါကြတော့သူတို့ချင်းတူတယ်လို့ခေါ်တယ်ကလတ်တူလို့ခေါ်တယ်ကလတ်တူပါတယ်လေကလတ်တူပါဗျာကလတ်တစ်ခုတည်းမှာအလုံးလုံးတဲ့ဝါကာတွေလို့ပေါ့ဒါကလတ်တူတယ်သူတို့အတူတူလောက်ကြတယ်เนาะဒါတော့တကယ်လို့စကုဒသကနဲ့ဟောဒီသောတာဒသကဆိုလို့ချင်းကလတ်တူသလားမတူဘူးလားမတူပါဗျာအဲ့ဒါကိုဘိဓမ္မာလို့ကလတ်ပြား ကွဲပြားတယ်လို့ပြောတာ different class different club ပေါ့နော်ဒါ club ပြားတယ်ခေါ်တယ်ဒါတော့ဒီအုပ်စုမှာရှိတဲ့7ပါးနဲ့ဒီအုပ်စုမှာရှိတဲ့7ပါးမတူတော့ဘူးဒီအုပ်စုမှာရှိတဲ့7ပါးနဲ့လည်းမတူဘူးမတူတော့သူတို့သူတို့ချင်းကနာမည်တူတော့လဲ club မတူဘူးမတူတဲ့အတွက်ကြောင့်မလို့တစ်ခါတလေပေါင်းတယ်တစ်ခါတလေမပေါင်းဘူးနော်ပေါင်းလို့ရတာမပေါင်းတယ်များသောအားဖြင့်ကကလပ်စီတူမှသာလဲကလပ်ဖွဲ့စည်းမှုတူမှသာလဲသူတို့ချင်းပေါင်းလို့ရတယ်ဒါကြောင့်ကလပ်တူနော်ကလပ်တူဆိုတာအဲ့ဒီ ကလပ်စီတစ်ခုထဲမှာပါလာတဲ့ရုပ်တွေကိုပြတယ်သူတို့ချင်းတစ်ဖွဲ့တဲ့တစ်ခုတည်းကုမ္ပဏီတစ်ခုတည်းအလုပ်အောက်မှာအလုပ်လုပ်လာကလပ်တူတယ်နော်ဒါပေမဲ့လည်းအဲ့လိုအမျိုးအစားဟာနော်ထားပါတော့အစားတောက်ရောက်နေပဲထားဟိုဘက်ကဒီဇိုင်းဒီဘက်ကဒီဇိုင်းဆိုလို့ရှိရင်သူ့ဆိုင်နဲ့ကိုယ်ဆိုင်မတူဘူးလေသူ့ဆိုင်ကသူ့ဆိုင်ကိုယ်ဆိုင်ကကိုယ်ဆိုင်အစားတောက်တော့ရောက်ကြတာပဲပေါင်းလို့ရပါမလားမရပါဗျာမရဘူးတိစားစီဆိုင်းဘုတ်တစ်ခုစီတက်နော်မင်းကစစ်ကုတကတကတက်ကွာငါတော့တကတကတက်ပြီးတော့ရောက်မဟေ့ပေါ့လို့မလားဒါကြတော့အစာရောက်နိုင်ချင်းတူပေမဲ့သူတို့ချင်းပိုင်ရှင်တူရဲ့လား မတူပါဗျာဘာဖြစ်လို့လဲကွဲသွားပြီကွဲပြသွားအေးရုပ်တယ်မှာဒီတိုင်းပဲသူတို့သူတို့ရင်းလည်းပဲအတူတူရှိနေတမျိုးပေါင်းတယ်အတူတူမရှိတချို့မပေါင်းနာမဲတာတူတာဒါတွေကနော်ဒါကြောင့်ကလပ်တူကလပ်ပြားလို့အပြီးဒီမှာမသုံးတတ်ပါတယ်ထားပါတော့ဒါတွေကတော့ဟုတ်လားနည်းနည်းသိပ်များသွားပါလိမ့်မယ်နော်အဲ့လောက်ဆိုရင်တော်ပါပြီဒီလောက်ကလေးရိပ်မိလိုက်တယ်ဆိုရင်နော်မိမိကအဲဒီတရားဆရာတွေပြောတဲ့ခါမှာတရားဆရာတွေပြောတဲ့ခါမှာနည်းနည်းလေးအာယုံလေးတော့အခုပြုတ်လို့ရဘူးလား ရပါတယ်ဗျာရရင်ရမရလည်းအချိန်ကုန်ပြီရက်လက်ကုန်ပြီနိုင်လက်ကုန်ပြီဟလားနောက်ထပ်နောက်ထပ် OT မပေးနိုင်တော့ဘူးဟလား over time ပေးလို့မရတော့ဘူးဒါလောက်ဆိုရင်ဒါအော်ဒီဟာကရည်ရွယ်ချက်ကဘာကြောင့်အဲ့ဒါကိုပြောတယ်လဲဆိုရင်လူတွေပေါ့နော်ကြည့်လိုက်လို့ရှိရင်ဒီ မြင်ရတဲ့အနေအထားကြီးကသဲပုံကြီးလို့စူပေါင်းပြီးတော့ကြက်ကြက်ခဲခဲကြီးဖြစ်နေတဲ့ခါကျတော့မျက်စိထဲမှာတလုံးတစ်ခဲကြီးလို့မထင်ဘူးလားထင်ပါတယ်ဗျာမရှိတဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva အတုံးအခက်အချောင်းတွေကိုတော့အရှိရှိနေတဲ့အောက်ကအတွင်းကဓာတ်ပရမတ္တကြတော့မမြင်ရတော့မရှိအဲ့လိုတွေဖြစ်ပြီးတော့မရှိတာကိုကြတော့အရှိလို့ထင်ဆွဲเนาะအရှိတွေကြတော့မရှိဘူးလို့ထင်ပြီးတော့ကုန်းပြီးတော့ညင်ကန်ညင်ကန်တော့အမှန်တရားကိုညင်ကန်နေတဲ့ထက်မှာကိုယ်တွေလည်းမပါဘူးလားဗျာကဲ ပါနေပါတယ်ဗျာပါနေတာဗောပါနေတာဒီပဲလဲဒါတရားမရကြောင်းဖြစ်နေတာဘာဖြစ်လို့လဲအရှိကပရမတ်ကတကယ်ရှိနေတာလေကိုကတာညင်းတာမမြင်ရတော့ညင်းတာဗောဒါတော့တကယ်ညံနဲ့မမြင်ရတော့လည်းပဲလေလာမှုနော်တုတမယညံလောက်နဲ့မြင်လို့ရှင်အဲ့ဒါစောစောကအတုံးခဲဆိုတော့ဟောခံကိုယ့်ရဲ့ခေါင်းထဲမှာရှိနေတဲ့ concept ကြီးကတော့ကွက်ထွက်သွားတယ်မဟုတ်လားမှန်ပါဗျာအဲအဲ့လိုလေးလိုက်လိုက်ပေးပါမနားမလဲလဲလဲလဲလို့တော့လိုက်ချလိုက်တော့ဟုတ်လားမောနေပြီတရားပြောရတာဒီ concept လေးတခုကွက်ထွက်သွားတဲ့ဆိုရင်ကိုတန်းတယ် ဒီနေ့မနေ့တနားလေးလာတာတန်သွားပြီအဲ့ဒါကိုအရင်စခွဲတယ်အဲ့ဒါသုတမယဉာဏ်လို့ခေါ်တယ်သုတမယဉာဏ်နဲ့စပြီးတော့အတုံးခက်ရှိတယ်လို့ထင်တာကိုခွဲတာဒါတော့အဲ့ဒီအတုံးကတကယ်တော့မရှိဘူးဟေးနော်ပြောမယ်ဆိုရင်ဒီမှာနော်ဒီဓာတ်အဲဓာတ်ရှိပါပဲရှိတာနော်ဓာတ်ရှိပါပဲရှိတယ်လို့ခေါင်းထဲလေးမှာဆွဲသွားပြီဆိုရင်ဒါကတော့အမာကန်ဓာတ်ဒါတော့ဒါလေးကဒါလေးကလည်းပြောမယ်ဆိုရင်နောက်ဆုံးအဆင့်ကိုရောက်ပြီဆိုရင်အမုံမွားတောင်မြင်ရသေးလားမမြင်ရတော့ပါဗျာဘာပဲကြံတော့လဲ သဘောလေးပဲကြံသဘောလေးပဲကြံတာကဲအမုံမွားတောင်းမရှိဘူးဖွဲ့စည်းဖို့ပြင်ဆင်နေတဲ့ရှေ့ပိုင်းပါခေါမလဲဥအစာပိုင်းလေးရဲ့ဖွဲ့စည်းမှုသာလေးဖြစ်တယ်ဒီဖွဲ့စည်းမှုကလေးဟာနောက်ဆုံးကြတော့အားကောင်းအားကောင်းအားကောင်းလာတဲ့ခါကျတော့ဟိုရေကျဲကျဲကနေတဖြည်းဖြည်းကြီးကြီးလာပြီးတော့တဖြည်းဖြည်းနဲ့ဟိုရေခဲဖြစ်မဲ့ရေပြက်ပြက်ပြက်ပြက်လာသလိုပေါ့နောက်နောက်ပိုင်းကျမှအဆိုင်ခဲအတုံးကြီးဒီကြောက်ရေခဲတောင်ကြီးတွေဖြစ်သွားတာလေဒါတော့တကယ်တမ်းပြောမယ်ဆိုတော့တမှုံချင်းပဲ တမုံချင်းကိုနောက်ကိုပြန်ပြန်ပြီးတော့ဆုတ်လိုက်လို့ရှိရင်သိပ္ပံလို့ပြောရင်ဘာပဲကြံတော့လဲ molecule ဟုတ်တော့မလား molecule တွေပဲရှိတော့တာကဲကဲကင်စမ်းအဲ့ဒီအဆင့်ကိုဘယ်လိုလုပ်ကင်တော့မလဲဒါတောင်မှဒါမှန်ဘလူးနဲ့ခွဲလို့ရတဲ့အဆင့်နော်တကယ်တော့ငါမှန်ဘလူးနဲ့ခွဲလို့ရတာမဟုတ်ဘူးဟိုနောက်ကိုဆစ်သွားလို့ရသေးတယ်ဆက်သွားရင်ဘာကြံသေးလဲ သဘောတဘာဝကကြာအပိအပိဓမ္မာလို့ပြောလိုက်ပါတော့ဒါဓာကြီးရှိပါဒီကဓာတ်ရှိပါကြာတယ်ဟုတ်တယ်မလားပရမပရမသဘောဒါနော်ဖြစ်မဲ့အရာ ဖြစ်တော့မဲ့တကယ်အစစ်မှန်ပထဝီအဘောတိဇောဝါယောဝဏကနာရတဩဇာရှိတယ်အမုံဖြစ်ပြီလားဆိုတော့မဖြစ်သေးဘူးဖြစ်သေးဘူးอืมไมโครสโคปနဲ့ကြည့်လို့မြင်ရလားဆိုမမြင်သေးဘူးဘာနဲ့ခွဲခွဲမရအောင်ခွဲလို့ကိုမရတာဒါခွဲလို့ရတာအတ္တပိကျွတ်တဉာဏ်နဲ့ခွဲထားလို့သိရတယ်နော်ဒါဘုရားရှိကအငှားယူပြီးတော့သိရတာလေ့လာရတာဒါတော့ကောင်းပြီ အဲ့ဒီတော့မိမိတို့စိတ်ထဲမှာငါတို့ထင်ထားတဲ့အတုံးခဲဆိုတာအမတန်ကြီးမားတဲ့မရှိထားပါတော့ဗျာကြီးမားလာတဲ့ဧဝရတောင်ကြီးကစပြီးတော့အမတန်သေးမားလာတဲ့နော်အမတန်သေးတဲ့နော်ဟောမျက်စိနဲ့တောင်ထားပါတော့ microscope နဲ့ကြည့်လိုက်လို့အသေးဆုံးဖြစ်နေအခုဟော virus တွေပေါ့နော် bacteria တွေအဲ့ဒီအသေးဆုံးအမှုန်အထိဟောဘာနေပဲဖွဲ့စည်းလက်ကဲအနည်းဆုံးကရုပ်ဓာတ်ဓာတ်ကြီးဖြစ်ပါဓာတ်ကြီးဖြစ်ပါအဲဓာတ်ရှိပါနဲ့ဖွဲ့တယ်နော်ဒါတော့သေးလဲဒီဓာတ်ပဲ ကြီးလေဒီတက်ပဲအဲဒါပြောတာတခြားမဟုတ်ဘူးထားပါတော့တန်းလေးပဲဆိုပါတော့တေးသေးလေးပဲတန်းလေးနော်တေးသေးလေးခွေးတန်းလေးနော်ကြောင်တန်းလေးပဲအဲ့ဒီမြင်ရတဲ့တေးသေးလေးတန်းလေးလည်းဒီ၈ပါပဲဟိုးကအမတန်ကြီးပါတယ်ဆိုတော့ဟိမတာတောင်ကြီးလည်းပဲဒီ၈ပါပါဗျာအဲဒီ၈ပါပဲဒါဆိုတော့ကိုလည်းပဲဒီ၈ပါပါဗျာအဲဒါပဲရှိတယ်ဒါတော့အဲ့ဒီ၈ပါမှာလည်းပဲတကယ်သဘာဝအဆင့်မူရင်းအဆင့်မှာကအကောင့်ထဲပေါ်ပြီလား မပေါ်ပါဗျာမပေါ်သေးဘူးတဘာဝလေးပဲဒါတော့ပရမတ်ပရမတ်ဆိုတာအဲ့ဒါပြောတာခိုင်းမခက်ဘူးလားခက်ပါတယ်ဗျာအဲခက်တယ်နော်ခက်တယ်ဒါတော့ညံနဲ့မှသားလျင်နားလည်လို့ရတယ်ဒါဒါတော့အဲ့ဒီဟာမှာအပေါ်ကခံနေတာကမြင်းနေရတဲ့အတုံးခဲကြီးတွေကခံနေတော့ဒါကြောင့်မလို့အာကာသတတ်နဲ့ဖောက်ချပြီးတော့ဒူလူတွေဓာတ်တွေချပြီးတော့မှသူတို့ကလစီတွေကလည်းတစ်ခုစီတစ်ခုစီတမုံစီတမုံစီတီးနေတာပါလားလို့သိရင်အော်ငါဆိုတာမရှိဘူးဒီမှာတွေ့လိုက်ပါလားဒါကြီးတွေပဲတွေ့တာခိုင် ဒီဓာတ်တွေပဲဆိုကြပါစို့ဒါကြီးကိုလူတယောက်ဖွဲ့စည်းမယ်လို့ဆိုကြပါစို့ဗျာကဲဒီယာကြီးတစ်ခုကိုဒါကိုမအကောင့်ထဲလုတ်ပေးလိုက်တာဟုတ်တယ်မလားမှန်ပါဗျာအဲ့တော့ဘာနဲ့တူလဲဆိုလို့ရှိရင်ဥပမာပြောကြပါစို့ဗျာရှင်တုံးတုံးနော်ဒါလုတ်မဲ့လူပေါ့နော်ဒီဒီဒီဟိုဘာခေါ်လဲရုပ်တုလုတ်မဲ့သူပဲဆိုကြပါစို့ရုပ်တုလုတ်မဲ့သူရှင်တုံးကြီးပေးလိုက်တယ်ဒါတော့လုံမာကထားပါတော့ဗျာတခါတည်းမင်းသမီးလှလာလေးလုံမှာဆိုတော့အဲ့ဒီရှင်တုံးကြီးကမင်းသမီးဖြစ်ပြီလားမဖြစ်သေးပါဗျာရှင်တုံးကြီးမင်းသမီးလို့လည်းခေါ်ပြီလားခိုင်မခေါ်နိုင်ပါဗျာခေါ်သေးဘူး ဟောသေးဘူးဒါပေမဲ့လုံမှာတော့အဲ့ဒါနဲ့ပဲလုံမှာအဲ့ဒါလေးကပဲဟာဟိုတက်တီတက်ဟိုပြောင်းတီပြောင်းတာနောက်ဆုံးရလာလာပါအမလေးလှုပ်ပြီးတော့မှတခါတည်းဟောအယုတ်ပေါ်ရောကြည့်လိုက်တော့မင်းသမီးတည်တယ်အဲ့ဒါကမှတခါပြန်ပြီးတော့အချောက်လန့်ဆေးချဲလှပအဲ့ဒါပြီးတော့မှတခါတည်းအဲကားမှထားလဲအမလေးလှလိုက်တဲ့အယုတ်ပြောမနေနဲ့တခါတည်းနော်လိုချင်တဲ့သူတိုင်းတခါတည်းသဘောကျနော်မြင်တဲ့သူတိုင်းဓာတ်ပုံရိုက်ဟောအဲ့လိုဖြစ်သွားတာဒါတော့ကြည့်တဲ့သူကရှင်တုံးလို့မြင်သလားမင်းသမီးလို့မြင်လား မင်းသမီးလို့မြင်တာပါမင်းသမီးလို့မြင်တာပဲဒါတော့မှအယုတ်လုတ်တဲ့သူကတော့အမားတော့မြေမုံတွေယူခဲ့ရတာမြေမုံတွေယူရေလောင်းထူထောင်းရှင်တုံးဖြစ်ပြီးမှတခါတည်းနော်ခြေတက်တက်ခြေလေးလေးတက်တက်ပြလိုက်တာဒါတော့မြင်တဲ့သူမှန်သမျှကသဘောတွေကြမင်းသမီးနော်လှုပ်ပေးလိုက်တာကဘာလေးတွေလဲမူရင်းကမြေမုံမြေမုံလေးတွေအဲမြေမုံနော်မြေမုံနေအဲ့ဒါတခြားမထင်နဲ့မြေမုံပဲရှိတယ်အဲ့ဒါတော့ ဘာလို့မြင်မုံလဲဆိုဟောမှာကလစီတွေတွေ့လားတခုချင်းမှာအတမုံနမုံပါဘူးလားပါပါတယ်ဗျာပါတယ်မပါလို့အလုံးမဖြစ်ဘူးဟလားဒါလေးတွေနဲ့ဓာတ်ဆက်သွားတယ်ဒီမှာအင်တာနာထောင်ထားပေးတယ်နော်အဲ့ဒါမှာအင်တာနာတွေထောင်ထားပေးတယ်အဲ့ဒီကနေတစ်ဆင့်အသည့်ဟောအသည့်လေးပါလာလို့လှုပ်လှုပ်လှုပ်လှုပ်ဖြစ်လာတာနော်အဲ့ဒါတော့အဲ့ဒါကိုပဲယောက်ျားမင်းမပုဂ္ဂိုလ်တ attva လို့တခါနောက်တစ်ခေါ်တာမြင်တဲ့သူတွေကယောက်ျားမိန်းမကျွဲနွားတိရစ္ဆာန်နဲ့ဖြစ်မသွားဘူးလားဗျာဖြစ်ပါတယ်ဗျာဟုတ်ကဲ့ဒါတော့မစွဲပေဘူးလား ဆွဲပါတယ်ဗျာဆွဲတော့မျိုးလုံးထဲမှာယောက်ျားမိန်းမပေါ်မလားအတတ်မှုံပေါ်မလားယောက်ျားမိန်းမပဲပေါ်နေပါတယ်ဗျာဒါတော့ကဲဒါတော့အမုံနဲ့ဓာတ်မုံနဲ့မကွဲတော့ဘူးအာကာသလည်းအာကာသအဲဓာတ်မုံနဲ့မကွဲတော့ယောက်ျားမိန်းမအတုံးခဲပေါ်ဒါတော့အဲ့ဒါတွေကိုညံထဲမှာပြန်ပြီးတော့အကုန်ခွဲခွဲလိုက်တော့ဩဒါရုပ်ကလစီအမုံမွားများပါရှိတာပဲဒါတောင်မှပဲเนาะသူတို့ချင်းကကလစီတစ်ခုနဲ့တစ်ခုကတူတာမဟုတ်ဘူးတီးကြံစီကွဲပြားပြီးတော့နေတယ်လို့ အာကာသဓာတ်ဒီကြားထဲမှာရှိနေတဲ့เนาะဒီအခြားတွေကိုပါဒါသိလိုက်တော့ဟောဒီအမုံတီးပင်လျင်သူတို့ချင်းကတွဲတီလို့မရဘူးတမုံတက်ကလစီပဲတီလို့ရတယ်ခိုင်ဘာများခံခံမှမရှိသေးလဲမရှိပါဗျာမရှိဘူးအဲ့ဒါကြောင့်အာကာသပေါက်မှကဏပြောက်မဲဆိုတာအတုံးခဲပြောက်မဲယောက်ျားပြောက်မဲမိန်းမပြောက်မဲကားပြောက်မဲသွားပြောက်မဲနားနွားပြောက်မဲပျောက်သွားမယ်ဒါတော့အာကာသပေါက်မှကဏပြောက်မဲကဏဆိုတာအတုံးခဲကြီးနော်ကဏပေါက်မှသဘာဝရောက်မယ်ဆိုတော့အော်သဘာဝဆိုတာမူရင်းပြန်ရောက်သွားတယ် ကလစီအမုံတွေပြန်ရောက်သွားတယ်။ဒါကြောင့်တောင်မြုပ်ဆရာတော်ဘုရားကြီးကဖုံဖုံဖတ်ပေးမယ်။ဒီလက္ခဏာ၃ပါးเนาะအချိန်ရရင်နေ့လည်မှာဆက်ဟောမယ်။စက္ခုစသည်အလီလီဤကိုစီတတ်မှတ်တီးကြတတ်ကိုเนาะစက္ခုစသည်အလီလီဆိုတာမှာအခုဒီမှာတီးတတ်စီခွဲမနေဘူးလား။ကွဲပါတယ်ဗျာအဲတိစားစီတိစားစီသူကလစီတစ်ခုစီတစ်ခုစီကွဲနေတာဒါကိုပြောတာစက္ခုစသည်အလီလီဤကိုစီတတ်မှတ်တိကြတတ်ကို တတန့်စီတတန့်စီတတန့်စီတတန့်စီခွဲပြီးတော့နေကြတာကိုစီတတ်မှတိကြဓာတ်ကို ပေါင်းဆက်နေညာဆိုင်ရာများမှ ခွဲခြားသမှုမရှိမိကြပေါင်းဆက်နေညာဆိုင်ရာများမှဆိုတော့စစ်ကုဓာတကကလပ်ဖွဲ့စည်းဖို့အခုအပေါ်မှာ10ပါးပြထားတယ်မသိတဲ့အဲ့ဒါတော့အဲ့ဒီဟာကိုမူရင်းတိုင်းအဲ့ဒီလိုမျိုး ခွဲခြားပြီးတော့ဒီ class တစ်ခုတည်းမှာပဲဒီလိုတစ်ခုစီတစ်ခုစီเนาะဟောပထမတော့အများကနေတစ်ခုခွဲပေါ့ကျန်တဲ့ဒီအုပ်စုကြီးတစ်ခုကနေစစ်ကုဓာတကတစ်ခုခွဲထုတ်ပေါ့ ခွဲထုတ်ပြီးတော့အဲ့ဒီလိုမျိုးခွဲထားမယ်နောက်ထပ်တစ်ခါထပ်စစ်အောင်စကုတသကာရမစေကုဘဒဝိတေဇောအာဘောတေဇောဝါယောဝဏကနာရသဩဇာဇီဝိတအဲ့ဒီလိုမျိုးအစိတ်စိတ်အလီလီစိတ်လိုက်စမ်းပါတဲ့ကဲအပေါင်းကနေအစိတ်နော်အနုတစ်ခါပြန်ခွဲအဲ့ဒီလိုမျိုးခွဲပြီးတော့မရှုမိကြဘူးမသိကြဘူးတဲ့နော်ဒါတော့အဲ့ဒီလိုမရှုမိကြတော့နော်တကယ်လို့ရှုမိမယ်ဆိုရင်လည်းပဲတဲ့ညာနဲ့ညာလေးနဲ့အာယုံပြုတ်မိမယ်ဆိုလို့ရှိရင်လည်းပဲနော်ရှုမိကလည်း တကယ်လို့ရှုမိပဲဒီပဲထားအောင်တော့ရှုမိကလည်းကြာနာကွင်းကွင်းမထင်လဲအောင်ကြာနာကွင်းကွင်းညာနဲ့မှမထင်လဲအောင်အလျင်းကွယ်ဝက်တခဲနဲ့ကြောင့်အဲ့ဒါကိုမှတ်ထားအလျင်းကွယ်ဝက်တခဲနဲ့ဆိုတာကဓာကြီးတစ်ခုလုံးကိုတစ်ခုတည်းဖြစ်တွယ်ပြစ်လိုက်တာပြောတာเนาะထပ်ပြီးတော့ဖြုတ်လိုက်မှာเนาะဒါတော့အခုလက်ရှိအနေထားဆိုရင်ဗာလဲတိသန့်စီမကွဲဘူးလားမှန်ပါဗျာเนาะတိသန့်စီကွဲတယ်เนาะဒါတော့အဲ့ဒီတိသန့်စီကွဲနေတဲ့ရုပ်ကလစီတွေကိုဟောဒီလိုအဲတစ်ခုတည်းပြန်ပြီးတော့တွဲပလိုက်တာ နော်တွဲပြီးတော့ဒီလိုကြီးတစ်ခုတည်းဖြစ်ဖွဲ့စည်းပလိုက်တာနော်အလင်းကွယ်ဝဲတခက်နဲ့ဆိုတာကဒါကြီးကိုပဲပေါင်းပြီးတော့မှဒါယောက်ျားမိန်းမဆိုပြီးတော့ထပ်ပြီးတော့ကွယ်သွားတာလေဒါကြီးကယောက်ျားပဲဆိုကြပါစို့ဗျာကင်ဒီဟာကြီးကိုကွယ်ပြီးတော့အယုတ်ပေါ်တဲ့ယောက်ျားဒါတော့အဲ့ဒီလိုယောက်ျားပုံကြီးကပေါ်နေတဲ့ခါကျတော့အလင်းကွယ်ဝဲတခက်နဲ့ကြောင့်ဆိုတော့ဒီဟာကြီးကအတုံးခဲလက်ဖြစ်နေတာကတကြောင်ပုံပန်းတရံပေါ်လာတာကယောက်ျားလက်တကြောင်ဆိုတော့လူတွေကတတ်မုံလို့ခေါ်မလားယောက်ျားလို့ခေါ်မလား ယောက်ျားလို့ခေါ်ပါတယ်ယောက်ျားလို့ခေါ်တော့မယ်နာမည်ပြီးတော့မယ်နော်ပြီးတော့မှသူအဲဒီအဲ့ဒီအတုံးခဲဆိုတဲ့သဘာဝကြီးကရှေ့ကကွယ်သွားပြီဆိုတော့နောက်ွယ်မှာကတော့ဘာတွေရှိတာလဲနောက်ွယ်မှာကယုတ်ကလတ်တွေရှိပါယုတ်ကလတ်စီးတွေရှိတာဒါကြောင့်အဲ့ဒီနောက်ွယ်မှာရှိတဲ့ယုတ်ကလတ်စီးတွေကရှေ့မှာတွေ့နေရတဲ့ယောက်ျားမိန်းမပုံမှန်တဲ့အတုံးခဲကြီးကကွယ်သွားတယ်အဲ့ဒါကိုအတုံးခဲကိုခဏလို့ခေါ်တယ်ဘာလို့ခေါ်လဲခဏပါဗျာယောက်ျားလို့ခေါ်ဆိုကြောင်းစုပေါင်းနေတဲ့အတုံးခဲကြီးကိုခဏ ဒါတော့အဲ့ဒီအတုံးခဲကြီးကိုဖြိုခွဲဖောက်ထွန်းပလဲရမှာတဲ့ဒါကြောင့်အလင်းကွယ်ဝဲတခဲနဲ့ကြောင့်တင့်မဲ့လက္ခဏာအနတ္တညာမှာမထင်တော့ဒါတော့အတုံးခဲကြီးကရှေ့ကဖုံးတော့ဘာပျောက်သွားလဲအနတ္တလည်းပျောက်အနတ္တပျောက်သွားတယ်ဒါတော့ဘာဖြစ်လဲဆိုဒါကြီးကိုပဲအသက်ရှိတဲ့အကောင်နော်ဒါဟိုတကယ်အသက်ရှိတဲ့အကောင်လို့ဒီလိုမျိုးယူဆသွားတော့မူရင်းဓာတ်တဘာဝကလပ်စီတွေပျောက်သွားတယ်မရှိတဲ့ယောက်ျားမိန်းမပုံမှန်သဏ္ဍာန်ကြီးတွေပေါ်တယ် အတုံးအခဲကြီးတွေကလွှမ်းမိုးသွားတယ်ဒါကြောင့်ဒီအတုံးအခဲကြီးကိုပြိုပြီးတော့မိုးရင်တိုင်းတခါတဲ့သဲမုံလေးတွေလို့မုံကြီးစီလေးတွေတမုံချင်းတမုံချင်းထက်ခွဲလို့ရအောင်နော်အခုလိုဓာတ်တွေနဲ့ခွဲထုတ်ပလိုက်ပါတဲ့ကလစီတွေခွဲထုတ်ကလစီတွေတစ်ခုချင်းဒီအုပ်စုကြီးတွေကနေတစ်ခုခွဲအပေါ်မှာဒါနော်အဲ့ဒီအပေါင်းစုတွေကနေကလစီတစ်ခုထွက်လိုက်တော့အခုကျစက်ကုဒတကကလလို့တည်တံတစ်ခုမရဘူးလားရပါတယ်ဗျာအဲ့ဒီထက်ကမှတစ်ခါထက်ခွဲလိုက်အောင်အနုတစ်ခါထက်စိတ်နောက်10ပါးမရဘူးလားဒီထိ ရပါတယ်ဗျာ။ gain အဲ့ဒီလိုလဲအစိတ်စိတ်လဲရောက်ရောက်ဘာပဲကြံတော့လဲဆိုတော့တဘာဝလေးပဲကြံတော့တယ် gain နော်သူ့ရဲ့ဓာတ်တဘာဝလေးပဲအဲ့ဒါလဲအကောင့်ထဲမရှိအဲ့ဒါတော့ရှိနေတယ်သူတို့ရှိနေတဲ့အထက်မှာလဲကလစီအဖြစ်နဲ့ကြည့်တယ်ဆိုတော့သူတို့မှာကံကြားမှာချနေအာကာသဓာတ်တွေမရှိဘူးလားရှိပါတယ်ဗျာရှိတယ်သူကနေသူတစ်ခုစီပဲဒါတော့ဒီတိုင်းဓာကြီးကိုချားပြီးတော့ဒီလိုတွေ့နေတဲ့အခါကြီးမှာ ဒီနောက်ဆုံးအဆင့်မှာနောက်ဆုံးအမှန်တရားပေါ့နော် absolute level မှာရှိနေတဲ့ဒီရုပ်မုံရုပ်မွားရုပ်သဘာဝကိုဘလို့လှုပ်ပြီးတော့ခိုင်မြဲတဲ့အတုံးအခက်ဖြစ်ထင်လို့ရမှာတော့ဘလို့လှုပ်ပြီးတော့ဒီတက်အမှန်အမုံလေးကိုနော်ကလစီလေးတစ်ခုကိုယောက်ျားလို့မိန်းမလို့တက်လို့ရမှာတော့မရတော့ဘူးဒါတော့မရတာမရတာသူကအရှိ မရှိတာမရှိတာဆွဲတာကယောက်ျားမိန်းမမခက်ဘူးလားမှန်ပါဗျာမရှိတာတော့ဆွဲတယ်ရှိတာကြတော့မမြင်ဘူးအဲ့ဒါငင်းကန်နေတဲ့သဘောပြောတာ ဒါကြောင့်မလို့နော်ဒါဒီအာဂါသပေါက်မှနော်ကဏပြောက်မယ်ဆိုတော့အာဂါသတွေပေါက်တဲ့ခါကျတော့အခုလိုကြည့်လိုက်တော့အကုန်လုံးဓာတ်မုံဓာတ်မွားတွေမှကလစီတွေမှတည်သွားပြီတစ်ခုချင်းလည်းတည်သွားပြီဒီမှာသူတို့ချင်းလည်းဒီလိုဒီလိုကွဲတယ်ဆိုတော့အဲ့လိုလဲဆိုရောသူတို့တစ်ခုချင်းတစ်ခုချင်းတစ်ခုချင်းစီမှာရှိနေတဲ့ဓာတ်သဘာဝလေးတွေသဘောပေါက်မသွားဘူးလားပေါက်ပါတယ်ခင်ဗျာအေးအာဂါသပေါက်မှာဒါအတုံးခဲကြီးတွေပျောက်ထွက်သွားပြီတုံးခဲမရှိတော့ဘူးအာဂါသဆိုတာကဒါတွေကိုအကုန်လုံးညံနဲ့စိတ်ခွာစိတ်ဖြာပလိုက်တာတစ်ခုချင်းတစ်ခုချင်းဖြာပလိုက်တာ နော်ဒါတော့အတုံးခဲကြီးပျောက်သွားပြီအတုံးခဲပျောက်တော့ကဏပျောက်တယ်လို့ခေါ်တယ်ကဏဆိုတာကဂါကြီးနဲ့နော်နာငယ်နဲ့ကဏအတုံးခဲ solid ဖြစ်တဲ့သဘောဒါကိုပြောတာကဏအတုံးခဲသဘောနော်ပုံပန်းတရားကြီးတွေပေါ်နေတယ်အဲ့ဒါကမှနောက်တော့လူယုတ်ကြီးဖြစ်သွားတယ်ဒါတော့အဲ့ဒီအတုံးခဲကြီးကခံနေတော့မူရဲ့အောက်မှာရှိတဲ့ဓာတ်သဘာဝတွေပျောက်တယ်နော်ဒါကြောင့်အဲ့ဒီဒီဓာတ်သဘာဝအတုံးခဲကြီးပျောက်ပြီးတော့ ဓာတ်သဘာဝရောက်အောင်အာဂါသဓာတ်တွေနဲ့ခွဲကြည့်ပါအကုန်လုံးစိတ်ဖြာကြည့်လိုက်လို့ပြောတာအာဂါသဓာတ်ဆိုတာဒီကြားထဲမှာရှိနေတဲ့ဓာတ်တွေနဲ့အကုန်လုံးတစ်ခုစီတစ်ခုစီတဲမုံလေးတမုံကြီးတမုံကြီးခွာကြည့်လိုက်တမုံချင်းလေးကြည့်လိုက်လို့ရှိရင်စောစောအပုံကြီးရှိသေးလားမရှိတော့ပါဗျာမရှိတော့တမုံချင်းခွတ်ထုတ်တာ哦စောစောကစုနေလို့အပုံဖြစ်တာဒါတော့အပုံဒီအဆက်လားအရိပ်လားအရိပ်ပါဗျာอืมဒါပဲဒါဒီအဆက်လားအရိပ်လားအရိပ်ပါဗျာအရိပ်တာဆိုတဲ့ကြိုက်ကြတာပဲ မှန်ပါဗျာကင်လို့ဆုတ်လို့မရဘူးတဲ့အဲ့ဒီအပေါ်ကအရိတ်တွေမှာကြိုက်နေတာရုပ်ရှင်ကြီးတွေကြိုက်တာကြည့်ပါလားရုပ်ရှင်ကြီးမပလေးကြိုက်လိုက်တာကြိုက်လိုက်တာတကယ်တော့တကယ်အဟုတ်ထင်ပြီးတော့မှသွားသွားကြည့်ပါလားလို့ရှိလို့လားမရှိပါဗျာမရှိပေမဲ့လည်းအဲ့ဒါလိန်ခါနေရတာကျုပ်တို့ခါလိန်နေရလိန်ခါနေလဲလိန်ခါနေရတာပဲဒါကြောင့်မလို့တော့စာတစ်ခုမှရှိတယ်နော်ဒီအနေစေနေစာတင်ညာရအုံမာဒန်တင်ဒီနေဒီနေတဲ့မမြဲတာတွေကိုမြဲတဲ့ထင်ပုထုဇဉ်နေနေတိုင်းနေတိုင်းယူနေကြတာပဲတဲ့ နော်မဟုတ်ဆရာတော်ကြီးဒါကြောင့်မလို့မင်းတို့ကွာယူချင်းမလားယူတာကိုဆိုတာနော်ဟုတ်လဲဟုတ်တာပဲတကယ်တမ်းကျတော့ကလေးလိုပဲမသိမသိတဲ့ကလေးလိုပဲဒါကြီးအရေးကြီးမင်းရိတ်တာဆိုတော့ဆွဲလိုက်ကြတာပြောမနေနဲ့ကနော်ဒီအရေးတွေကြည့်ပြီးတော့မှငိုလိုက်ကြရေးလိုက်ကြနေလေဒါတော့အရေးတွေကိုအကောင့်ထင်းတယ်ဆိုတာဒါပြောတာအရေးကိုအကောင့်ထင်းနော်တကယ်အရှိကိုမရှိတာကြအရှိတဲ့အရှိကိုမရှိတဲ့ဒါတော့မရှိတာကိုမရှိမှန်းသိအောင်လို့အာဂတတတ်ပေါအောင်လေ့လာပါတဲ့အာဂတတတ်လည်းပေါအောင်ရောဓာတ်တွေတစ်ခုချင်းကွဲကလစီတွေတစ်ခုချင်းကွဲတဲ့ခါကျတော့ ယောက်ျားမိန်းမဆိုတဲ့အတုံးခက်ပုံသဏ္ဍာန်လည်းမရှိနော်ပျောက်ထွက်သွားတယ်အဲ့ဒီလိုပျောက်ထွက်သွားတော့သူ့တဘာဝရောက်တော့ကဏပျောက်မှနော်ကဏဆိုတာအတုံးခဲကြီးတွေပျောက်မှတဘာဝရောက်မဲဆိုတော့ဟောသူ့တဘာဝလေးတွေမူရင်းပြန်ဆိုင်သွားရောတဲ့အဲ့ဒါသူ့မူရင်းတိုင်းပြန်ဆိုင်သွားတာခဏပြောက်အတုံးခဲပြောက်တော့ဒါလေးတွေပြန်ရောက်သွားတယ်သိတဲ့ဒါတော့တေဇောဓာတ်ကလေးတစ်ခုတည်းယောက်ျားလို့ခေါ်မလားခိုင်မခေါ်ပါဗျာဝါယောကောခေါ်လို့ရမလားမရပါဗျာမရဘူးဝါယောဝါယောတေဇောတေဇောပဲအာဘောအာဘောပဲခိုင်ဆိုတော့ အဲ့ဒါလို့ကြည့်လိုက်တဲ့ခါကျတော့အတုံးခဲမပြောက်ပေဘူးလားပြောက်ပါတယ်ခင်ဗျာအဲ့ဒါကိုပဲဒါနော်ဘာကကွယ်တယ်လဲဆိုရင်အနတ္တကိုကဏကကွယ်တယ်တဲ့ဘာကိုကွယ်လဲကဏကကွယ်ပါတယ်ခင်ဗျာအနတ္တကိုကဏကကွယ်တယ်နော်ဘာကိုဘာကကွယ်တယ်လဲဆိုတော့အနတ္တကိုကဏကဖုံးနော်အနတ္တကိုကဏဖုံးတယ်လို့လည်းသုံးတယ်ကဏဆိုတော့အတုံးခဲကြီးဖုံးနေတာယောက်ျားမိန်းမနော်အတုံးခဲပုံတရံကြီးဖုံးနေတယ် ဘာကလုံဖုံးတယ်လဲဆိုရင်အခုနကအနတ္တသဘာဝလေးပြောတာနော်အနတ္တသဘာဝဆိုတာဓာတ်သဘာဝပြောတာပဲနော်အတ္တမှမဟုတ်ပဲဓာတ်ပဲရှိတယ်လေဒါကြောင့်မလို့ဒီအတ္တမဟုတ်တဲ့သဘောသဘာဝတွေကိုဒီကနာကြီးကဖုံးတယ်နော်ဒါတော့ကနာကိုပြအောင်သဘာဝကိုဆက်အောင်အာဂတတက်ပေါအောင်ရှုရတယ်တဲ့အဲ့ဒါလိုရှုမိပြီးနှလုံးသွင်းဆင်ခြင်မိပြီးဆိုလို့ရှိရင်တော့ဩဒါပဲအစစ်မှန်ရှိပါလားလို့နော်အတ္တထင်တာတွေလည်းပျောက်ပါတယ်တဲ့ဒါတော့အဲ့ဒါလိုမျိုးနားလည်မိပြီးဆိုလို့ရှိရင်တော့ ငါတို့အခိုင်အမာထင်ထားတဲ့ဒီယုတ်ကြီးဟာဘသူယုတ်ပဲကြည့်ကြည့်နော်ဒီဓာတ်၈ပါးပဲရှိတယ်ဒါလေးတွေစုဝေးလို့ငါရည်လို့ဖြစ်တယ်လို့မှတ်ပြီးတော့မှကိုယ့်ရဲ့ဉာဏ်နဲ့မှအတ္တဇွဲရှင်းအတ္တဇွဲမှန်သမျှကိုလည်းနော်ပေါ်တိုင်းပေါ်တိုင်းအဲ့ဒီဓာတ်၈ပါးနဲ့အာယုပြုဖြောက်လို့ရတယ်ရှုတဲ့အခါမှာလည်းပဲဒါတော့စဉ်းစားနေကြမလို့ဘူးနော်ရှုတဲ့အခါမှာတော့ဒါကြီးတို့စိတ်ထက်သွားမခွဲနေတော့အဲ့ဒါကြတော့ဘာရှုရမှာလဲဆိုရင်ညောင်းတာပေါ်ညောင်းတာရှုတောင်းတာပေါ်တောင်းတာရှုအောင်းတာပေါ်အောင်းတာရှုတော့အဲ့ဒါမှန်တယ် ဟာအဲ့ဒီထက်မှာတော့ဘာပါတယ်ညာပါတယ်မကွဲနေတော့ဒါကွာတီးပြီးပြီနော်တီးပြီးသားဖြစ်တဲ့အတွက်ကြောင့်မလို့စာအနေနဲ့တီးပြီးသားဆိုတော့တကယ်ရှုတဲ့ထက်မှာသွားခွဲလို့မရဘူးစာလို့တာရေးပြလို့ရတာနော်စာလို့တာရေးပြလို့ရတာရှုတဲ့ထက်မှာသွားမခွဲနဲ့အထင်ဆုံးဟာကိုရှုလိုက်တောင်းတာကထင်ရှားတောင်းတာရှုဒီဟာတွေအကုန်ပါသွားဤနော်ဒီဓာတ်တွေပါသွားဤဓာတ်ရှစ်ပါပြောတာအောက်နာပေါ်အောက်နာရှုဒီဓာတ်ရှစ်ပါပါသွားဤဒါပဲ ဒါကြောင့်မိမိတို့အဲ့ဒီသဘာဝလေးတိုင်းရှုတိုင်းရှုတိုင်းအော်ငါသဘာဝရှုတယ်ပရမတ်ရှုနေတာပဲလို့အဲ့ဒီလိုမျိုးလေးလက်ညံနဲ့မှပေါ်ပြီးတော့နော်မိမိတို့ရဲ့ခန္ဓာမိမိတို့ရဲ့တန်တရားကစပါလာကြတဲ့အတ္တတရားကိုဤကဲ့သို့သောအနတ္တသဘောတရားများပေါရောက်အောင်ကိုယ်စီကိုယ်စီရှုနိုင်ကြပါစေရှုနိုင်သောအဖြစ်အတ္တနယ်ဘက်ကပျောက်ပြီးတော့တက်ကာယပျောက်လို့နော်သင်္ကတနယ်ဘက်ကနေအသင်္ကတနယ်ဘက်ကိုလျင်မြန်သောအတိညာလွယ်ကူတဲ့အကျင့်တရားများနဲ့ကိုယ်စီကိုယ်စီရောက်ရှိနိုင်ကြပါစေကုန်သတည်း သာဓုသာဓုသာဓုကဲဒီနေ့မနေ့ပိုင်းတော့เนาะဒီလောက်ဆိုရင်ပြီးပါပြီဗျာအခု7နာရီခွဲဆိုတော့နာရီဝက်9နာရီထိုးပြီးမှာပဲခေါင်းလောင်းခေါက်ပေးပါမယ်နာရီဝက်ပြီးပြီးွားွားလေးလမ်းလေးပါလေးရှောက်လို့ရအောင်เนาะအဲဒီနေ့ညဒီနေ့ကနောက်ဆုံးဖြစ်တဲ့အတွက်ကြောင့်မလို့ဒီတရားညတရားဟောပြီးတဲ့အချိန်ခါ